ဒီဘက်လည်းဦးဇင်းတို့ဝိပဿနာနဲ့ပတ်သက်တဲ့လုံပင်းတရားဆက်ပြီးတော့ဟောကြားနာကြားကြရအောင်ဒီတော့သတ်စားခြင်းဦးဇင်းတို့ဒီဒီတုတ်ဒီနံပါတ်လေးကိုခတ်တော်တော်ပြောပြီးတော့ရောက်တဲ့နေရာကဆက်ပြီးတော့ဟောကြားနာကြားကြရအောင်နော်နောက်တခါကြီးဟိုပုံလေးတစ်ချက်လောက်ပြလိုက်ပါနော်တော့ဦးဇင်းတို့ဒီတရားဘာဝနာကိုကျင့်ကြံရုပ်ကိုအားထုတ်တဲ့အိဗံလိုလာတဲ့အမျိုးကောင်းသား မျိုးကောင်းသမီးတိုင်းဒီတဲ့ဒီဝိတုဒ္ဓိခုနှစ်ပါးကျင့်စဉ်ကိုဒါကျင့်ကိုကျင့်ရမယ်ရှောင်လွဲလို့မရဘူးကျင့်ကိုကျင့်ရမယ်ဒီလိုသဘောကြရနောက်တစ်ခါကြော်ပြီးတော့လည်းကျင့်လို့မရဘူးကြောင့်မလို့ဒီဝိတုဒ္ဓိခုနှစ်ပါးကိုအစဉ်တိုင်းမိမိတို့ဘက်ကနားလည်ထားရမယ်အဲ့တော့နံပါတ်1ပုံစံတို့ဝိတုဒ္ဓိခုနှစ်ပါးအစဉ်တိုင်းတွင်သီလဝိတုဒ္ဓိ စိတ်ဓာဝိတုဒ္ဓိဒိဋ္ဌိဝိတုဒ္ဓိကင်္ကာဝိတရဏဝိတုဒ္ဓိမက္ကမက္ကညနာတတနာဝိတုဒ္ဓိပရိပရညနာတတနာဝိတုဒ္ဓိဉာဏတတနာဝိတုဒ္ဓိဆိုပြီးတော့ဒါဝိတုဒ္ဓိ9နံပါတ်ဒါကတော့ဒီမှာတရားအမြဲတမ်းနာနေကြတဲ့တုတ်တကကြီးတက္ကမကြီးတွေမလဲမမိပေါ်လေဟလားနောက်ကြရင်တော့ဒီဝိတုဒ္ဓိ9နံပါတ်မိမိတို့လိုလဲရမှတ်မိနောက်ကမိမိတို့နှလုံးသားထဲထိဆွဲသွားရင် ဒီဘဝမှာတန္တရာခရီးကိုအဆုံးမတတ်နိုင်လို့အနာဂတ်ဘဝတွေကိုမိမိတို့ကအကြိမ်မြန်လက်ခံကြရအောင်မယ်ဆိုရင်ထိုကဲ့သို့သူတော်ကောင်းတရားတွေကိုမိမိတို့ကဒါကြားနာလိုက်ရတာနဲ့တမြင်နေတဲ့မိမိတို့နှလုံးသားထဲမှာဆွေးနေတဲ့ဒီအသိဉာဏ်တွေကတခါတည်းနင်းနင်းမြန်မြန်ကြီးထွန်းတောက်လာမှာဖြစ်တယ်တို့အတွက်ကြောင့်ဒီဝိတ္တရိခုနမှာကိုဒါဦးဇင်းတို့ဒါအစဉ်အတိုင်းလေးနားလည်ဖို့လိုတာပေါ့ကဲကောင်းပြီအဲ့တော့နံပါတ်1ပါလဲဆိုတော့သီလဝိတ္တတိ ီလဝိတ္တိဆိုတော့ဒါကိုခြင်းတရားပါပဲကာယကံဝစီကံဒီကိုစောင့်တီးစောင့်စည်းရဆိုတဲ့ဒါကိုခြင်းတရားဒီဘက်မှာတော့ဒုဒကကြီးတွေဒကမကြီးတွေဒါအိနေသူလူများအနေနဲ့ကတော့ဒါ၅ပါးသီလတော့တော့အ ਨੇ ဆုံးဒါမိမိတို့ခံခြင်းဆုံးစောင့်တည်ထားဒါသီလဝိတ္တိဖြစ်ပြီးသီလစင်ကြယ်ပြီးပေါ့အဲသီလဝိတ္တိဖြစ်တဲ့အခါကျမှတဆင့်တက်ပြီးစိတ်တော်ဝိတ္တိကိုသွားကြရမှာဖြစ်တယ်ဟောစိတ်တော်ဝိတ္တိမှာတော့ဒီနိဗ္ဗာန်အညင်ကျေးတွေကိုကင်းစင်ပြီးစိတ်ဓာတ်ဤစင်ကြယ်ခြင်းဆိုတဲ့အပိုင်းပေါ့ အဲ့ဘက်မှာဒါဦးဇင်းတို့ပြောနေကြဥပဇ္ဇရသမာဓိညတကောဟာဒါသမာဘတ်၈ပါးကိုဒါစိတ်တဝိတ္တုလို့ခေါ်တယ်အဲ့ဒီစိတ်တဝိတ္တုဖြစ်ရေးအတွက်နည်းအားဖြင့်နိဗ္ဗာန်ညစ်ကြေးတွေကင်းစင်ရေးအတွက်တော့မိမိတို့ကမလုပ်အောင်လဲဆိုတော့ဒီသမထကမ္မဋ္ဌာန်းတွေကိုပွားများအထောက်ကြရမှာဖြစ်တယ်အဲ့မှာသမထကမ္မဋ္ဌာန်း40ရှိတယ်လို့လည်းဒီလိုလေးသဘောကျနှိမ့်ချိုက်ခဲ့ပြီးတော့အဲ့ဒီ40တွေကမိမိတို့ကြိုက်နှစ်သက်တဲ့ကမ္မဋ္ဌာန်းတွေဒါသမာဓိတွေကိုထူထောင်လို့ရတဲ့အချို့ချို့ကမ္မဋ္ဌာန်းတွေက ဥပ္ပစာရတမာရီထိရတယ်အချို့ချို့ကမ္မထာဏိကပထမဇန်ပဲရတယ်အချို့ချို့ကမ္မထာဏိကတတိယဇန်ထိရတယ်ဟောအချို့ချို့ကမ္မထာဏိကသရုဒ္ဓဇန်ထိရတယ်အချို့ချို့ကမ္မထာဏိကတော့တမာပတ်၈ပါးလို့ခေါ်တဲ့ဇန်၈မျိုးလုံးရတယ်လို့အလိုလေးသဘောကျနှိမ့်ချပြီးတော့ဒီစိတ်တဝိတ္တုတ္တိဖြစ်ရအတွက်ငါတို့သမထကမ္မထာကိုလည်းဒါအားထုတ်ရမယ်လို့ဒီလိုနားလည်ထားရမယ်။ကောင်းပြီအဲ့လိုစိတ်တဝိတ္တုတ္တိကိုကလေးများယောဂီတယောက်ကပြည့်ပြည့်စုံစုံနဲ့ ဒါဖြည့်ကျင်နိုင်လို့စိတ်ဓာတ်တွေစင်ကြယ်ပြီးအ ਨੇ ဆုံးဥပ္ပစာရသမာဓိလောက်ရပြီတော့မဟုတ်ဇန်သမာဓိတွေရပြီဆိုတဲ့သူတော်ကောင်းတွေတဆင့်တက်ပြီးစိတ်ဓာတ်ဝိတ္တုတွေကနေတဆင့်တက်ပြီးတော့စိတ်ဓာတ်စင်ကြယ်ပြီးတဲ့နောက်မှာဒိဋ္ဌိဝိတ္တုတွေကိုတဆင့်ကူးရမှာဖြစ်တယ်။အဲအဲ့ဒိဋ္ဌိဝိတ္တုတွေစခန်းမှာတော့ဒါယုတ်ဒီနန္ဒီကိုဒါဉာဏ်ယုတ်ဒီနန္ဒီနဲ့ဉာဏ်မြင်စင်ကြယ်ခြင်းပဲ။အဲ့တော့ယုတ်ဒီနန္ဒီမှာဉာဏ်မြင်စင်ကြယ်ခြင်းဆိုတော့ဒီဉာဏ်မှာတော့ဒါယုတ်နံကိုသိသိတယ်ဆိုတဲ့ဒါနာမရူပပိစိတာဉာဏ်ပေါ့။ ဒိဋ္ဌိဝိတ္တုရိဖြစ်ရဲ့အတွက်ယုံနံကိုသိသိတဲ့ဆိုတော့နာမရူပပရိစ္ဆေဒဉာဏ်ရမှာရရမှာဖြစ်တယ်။ဒီအပိုင်းလေးမှာတော့ဒါယုတ်တရားတွေကိုစနစ်တကျအရှုတတ်ဖို့နံတရားတွေကိုစနစ်တကျအရှုတတ်ဖို့လိုပြီးသူရဲ့သဘာဝလက္ခဏာတွေကိုမိမိတို့ကထိုးထိုးတွင်းတွင်းသိဖို့လေဒီအပိုင်းမှာလုံလာပြီပေါ့။အဲ့လိုသိပါမှဒါဒိဋ္ဌိဝိတ္တုရိဒါစကံကိုမိမိတို့ကုမြောက်နိုင်ပြီဒိဋ္ဌိဝိတ္တုရိဖြစ်ပြီဒါအမြင်က တန်ရှင်းစင်ကြယ်သွားပြီလို့ဒီလိုပြောလို့ရတယ်။အဲအဲ့ခါကျလို့ချင်းဉာဏ်စဉ်ကလည်းခုနဉာဏ်အမတုပပရိသေရဉာဏ်ရုပ်ဒီနာတွေကိုသိသိတဲ့ဉာဏ်ဒါရပြီဆိုတဲ့သူတော်ကောင်းကြီးကတဆင့်တက်ရမယ်စိတ်တဝိတ္တုဒိဋ္ဌိဝိတ္တုပြီးတော့ကင်္ကာဝိတ္တနာဝိတ္တုဟောကင်္ကာဝိတ္တနာဝိတ္တုဆိုတာဘာပြောတာတော့မမင်းတော့ကံနဲ့ကံရဲ့အကျိုးပေါ်နာတန်တရာကင်းတာပဲနော်တန်တရာကင်းတာအဲ့တော့ ဆိုလိုရင်းပြောချင်တာကတော့ထိုကံနဲ့ကံရဲ့အကျိုးတရားပေါ်၌ယုံမှမှုကိုကျော်လွှားလွန်မြောက်ခြင်းဆိုတဲ့ဉာဏ်အမြင်နဲ့စင်ကြယ်ခြင်းပဲကျော်လွှားလွန်မြောက်သည့်ဉာဏ်အမြင်နဲ့စင်ကြယ်ခြင်းပေါ့အဲဒီဘိုင်းမှာတော့ဒါကင်္ဂဝိဒနာဝိတုဒ္ဓိဘိုင်းမှာတော့ဒါဦးဇင်းတို့အကြောင်းအကျိုးတွေကိုဒါနားလည်ရအကြောင်းအကျိုးတွေကိုနားမလည်ရမယ်ဆိုတော့ဒါဉာဏ်ဉာဏ်ကအကြည့်ရင်ဒါပစ္စယပရိက္ခဉာဏ်ပေါ့ပစ္စယပရိက္ခဉာဏ်ကိုကုရအဲ့တော့ပရိစ္ဆသမုပ္ပါရှုခွက်ပါပဲဒီအပိုင်းကတော့ ဒါဝိဇာကြောင့်တဏှာဖြစ်တယ်တနည်းအားဖြင့်အတိတ်ကြောင့်တရား၅ပါးကြောင့်ပြစ္ဆုတ်ပံကျိုးတရား၅ပါးဖြစ်တယ်ပြစ္ဆုတ်ပံကြောင့်တရား၅ပါးကြောင့်နောင်နာကမှာကျိုးတရား၅ပါးဖြစ်လိမ့်မယ်ဆိုတဲ့ဒီကြောင့်ကျိုးဆက်နွယ်မှုပြိစ္ဆာသမုပ္ပါကိုဘဝသုံးခုကိုကွင်းဆက်ပြီးရှုရတယ်ရှုွက်ပေါ့ဘုရားတော်ကိုဒါရပြီဆိုတဲ့သူတော်ကောင်းတွေဒါကင်္ဂဥဒနာဝိတ္တုဖြစ်ပြီးအကြောင်းအကျိုးကိုသိပြီ။အော်တစ်ဖက်ကလည်းပဲဘာဖြစ်တုံလို့မေးတဲ့အခါကျတော့ဒီပစ္စယပရိက္ခဉာဏ်ရပြီ အဲ့တော့ဒီပရိစ္ဆသမုပ္ပတ်မှာတော့ဦးဇင်းတို့ပရိစ္ဆသမုပ္ပတ်တကယ်ရှုွက်က၅နည်းရှိတယ်။အဲ့၅နည်းကတော့ဦးဇင်းတို့ဒီအပိုင်းဒီကင်္ကာဝိဒနာဝိတ္တုဒီပိုင်းရောက်ရင်တော့ဒါလေးတွေပြောမှာ။အဲ့တော့၅နည်းရှိတယ်။အဲ့ဒီလိုလေးလဲရေပုံရမှတ်ထား။အဲ့ဝိဇ္ဇာပစ္စယသင်္ခါရဆိုတာဒါပထမနည်းပဲ။ဒါထားပေါ့။ကဲကောင်းပြီအဲ့လိုပစ္စယပရိက္ခဉာဏ်လည်းရပြီဆိုတဲ့သူတော်ကောင်းဒီဒီဘက်ကပရိညာသုံးပါးကကြည်ဉာဏ်ပရိညာလည်းရပြီ။ဉာဏ်ပရိညာဘိုင်းကဒါကုခတ်နိုင်ပြီ။အဲ့တော့ အဲ့ပစ္စယပရိက္ခဉာဏ်ရလို့ကင်္ကာဟုတရဏဝိတ္တုလည်းဖြစ်ပြီဆိုတဲ့သူတော်ကောင်းယုံမတန်တရားတွေစင်ကြဲသွားပြီယုံမတန်တရားတွေကိုကျော်လွှားလွန်မြောက်သွားနိုင်ပြီဆိုတဲ့သူတော်ကောင်းဒီရှိကိုတက်စင်တက်ပြီမကမကဉာဏ်တတနာဝိတ္တုပိုင်းကူရမှာဖြစ်တယ်။အဲဒီပိုင်းမှာတော့မကမကဉာဏ်တတနာဝိတ္တုပိုင်းရောက်ပြီဆိုခုနစောစောက ဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ကာဝိတရဏဝိသုဒ္ဓိဘိုက်မှာယုတ်ဒီနာနေကိုသိတယ်အကြောင်းတရားအကျိုးတရားကိုသိထားတဲ့သူတော်ကောင်းဟာဒီဘိုက်မှာသူယုံနာဓမ္မသင်္ကာရတွေနဲ့တကဝါအကြောင်းတရားအကျိုးတရားတွေကိုလက္ခဏာကြီးသုံးတယ်တင်ပြီးတော့ဝိပဿနာရှုပွားဒါကိုတော့မကမကညနာတဒနာဝိသုဒ္ဓိကိုခေါ်တယ်ဒီဘိုက်ဒီဝိပဿနာဘိုက်ကိုစပြီးတော့ဒါဝင်ရောက်လာပြီဓမ္မဒနာဉာဏ်နဲ့ဥဒိယဗယဉာဏ်အနုပါပညာအပြင်ကြည့်မယ်ဆိုတာဒီဒနာပညာပိုင်းလို့ဘယ်လိုသဘောကျပြီးတော့အဲ့မကမကညနာတဒနာဝိသုဒ္ဓိ ရပြီဆိုတဲ့သူတော်ကောင်းကတဆင့်တက်ပြီးပြိပဒာဉာဏထသနာဝိသုဒ္ဓိဘိုင်းကိုကုရမှာဖြစ်တယ်။အဲ့တော့ပြိပဒာဉာဏထသနာဝိသုဒ္ဓိဆိုတော့ဒါကျင့်ကျင်နိုင်ဉာဏ်ကြီးစင်ကြယ်ခြင်းပဲ။အဲအဲ့ဘိုင်းမှာတော့ဒါအထက်ပိုင်းဝိပဿနာဉာဏ်တွေကိုတောက်လျှောက်သွားတော့မှဥရိယပြဉာဏ်အရင်ပိုင်းကစလို့ဟိုးအနုလောမဉာဏ်တိုင်အောင်ပေါ့။အပရိညာအပြင်ကြည့်မယ်ဆိုရင်ဗရာဘာဟာနာပရိညာဘိုင်းကိုရောက်လာပြီ။အေးအဲ့လို ပရိပရာညာဏဒသနာဥတ္တရိပိုင်းကိုအောင်အောင်မြင်မြင်နဲ့ကြင့်နိုင်တဲ့သူတော်ကောင်းသည်ဒါရှိကိုတဆင့်တက်ပြီးတော့ဒါညာဏဒသနာဥတ္တရိပိုင်းဖြစ်တဲ့ဒါမညံပုံညာကိုမိမိတို့ကထိုးထွင်းပြီးတော့မညံပုံညာကိုရပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်တယ်ပေါ့အဲ့ဘက်မှာတော့မညံပုံညာနဲ့ပြစ္ဆောကရညာပိုင်းဒါဟိုညာချင်းအရကြည့်မယ်ဆိုရင်ဒါပရိညာရကြည့်မယ်ဆိုဒါဘာနာပရိညာပိုင်းပေါ့ဒီလိုလေးသဘောကျနှစ်ချက်ရသို့တော့ဒီညမှာနည်းနည်းလေး ပြီးခဲ့တဲ့အပတ်ဒီတခုနည်းနည်းလေးပြောချင်တာတက်ပြီးဦးဇင်းတို့ဒီဥမာစိတ္တဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ပေါ့ဒိဋ္ဌိဝိတ္တုဖြစ်ရတာကိုကိုယ်တိုင်အားခဲ့ပြီးကြိုးစားရဟောဒိဋ္ဌိဝိတ္တုဖြစ်တဲ့သူတော်ကောင်းတယောက်ကကင်္ခာဥဒ္ဒနာဝိတ္တုဖြစ်ရကိုငါဒီရုပ်ဉာဏ်နဲ့သိပြီဆိုရင်ကြောင်းတရားအကျိုးတရားကိုတဆင့်တက်ပြီးသိသိမယ်ဆိုအဲ့ဒီအကြောင်းတရားအကျိုးတရားရှုတယ်ဆိုတော့ပြိဿသမုပ္ပါရှုွက်ကိုဒါတန့်ပြီးသွားအဲ့လိုသွားလို့ပြိဿသမုပ္ပါရှုွက်ရလို့ကင်္ခာဝိဒနာဝိတ္တုရပြီဆိုတဲ့သူတော်ကောင်းကခုနပြောတဲ့မက္ကမက္ကဉာဏတတနာဝိတ္တုပိုင်းဝိပဿနာစပြီးအားထုတ် သမတနာဉာဏ်ကစပြီးအာထုတ်ဟောအာထုတ်လို့အသမတနာဉာဏ်ကနေပြီးတော့ဥရိယပြဉာဏ်ရပြီအနုပိုင်းလောက်ရပြီရလို့ရှိတယ်အဲ့အနုပိုင်းကနေပြီးဒီကလေးရင့်သွားအောင်အဲ့နဲ့ကြောင်ကြော်လို့မရတော့အာဥရိယပြဉာဏ်အနုပိုင်းကိုရနေတဲ့သူတော်ကောင်းငါတို့ဟိအရင်ပိုင်းရှုမဲ့ဟဲ့ဆိုကောက်ရှုလို့မရသူအဲ့ကြတော့ဘာဖြစ်သွားလဲဆိုတော့ကိုသွားခြင်းလို့သွားလို့မရအောင်လိုက်တင်ပဲမိမိကဝိပဿနာကိုကိုရောက်တဲ့နေရာပေါ့။ဥမာသမထနာဉာဏ်ပိုင်းကနေပြီးဥရိယပြဉာဏ်စကူအဲ့ရနေတော့မှန်မှန်ရှုရှုနေရင်ဉာဏ်တွေကရင့်လာမှာပဲ။ အဲရင့်သွားတော့တော့ကဘင်္ဂညံပေါ့ငါတော့အခုငါဘင်္ဂညံကောက်ရှုမယ်ဒီလိုရှုလို့ရတာမဟုတ်ဘူးအဲ့တော့ဝိပဿနာကိုအစဉ်တိုင်းရှုခြင်းနဲ့အကယ်၍ဉာဏ်လေးကထက်မြက်လာရင်ဒီသမန္တရဉာဏ်ပိုင်းဥဒိယပယဉာဏ်ပိုင်းကခတ်သွတ်သွတ်ကလေးပိုင်းတခါလေဘင်္ဂဉာဏ်ပိုင်းကိုရောက်ပြီးတော့အပြတ်တက်တက်မြင်လာတာမျိုးဟောပြတ်တက်တက်မြင်လာတဲ့ဘင်္ဂဉာဏ်ပိုင်းရောက်တဲ့လူကလည်းငါဘယဉာဏ်ကူးမယ်ဆိုပြီးတော့ရေကျဲရှိရှိနဲ့ကိုယ့်ဘာကိုကူးခြင်းလို့မရဒီပိုင်းနေရောက်လာဒါလေးနည်းနည်းထည့်ပြောခြင်းတာပေါ့ဒီဉာဏ်လေးကသူ့ဘာသူသွားတာကိုကမရောက်ချင်မဲနဲ့လည်း မှန်မှန်ဝိပဿနာရှုနေတယ်သူကသူရောက်သွားမှာပဲအဲ့ဒီအချိန်မှာငါမရောက်ချင်ဘူးငါအောက်ကသမထနာဉာဏ်ပဲပြန်ရှုမယ်ဒီလိုလုပ်လို့မရသလိုအကိုကသမထနာဉာဏ်ရှုနေတဲ့အပိုင်းကတွေကငါဘင်္ဂဉာဏ်ဗျာဉာဏ်ရှုမယ်ဆိုဒီလိုလုပ်လို့မရဘူးဒါလေးတွေကိုပြောကြခြင်းကတော့အခုဦးဇင်းတို့အခါလေးပေါ့ယောဂီတွေနဲ့ဟိုစုံရကြုံရတဲ့အခါမှာဒါလေးတွေကြားရတော့ဆိုတော့တပြည့်တော်တို့ကဘယ်ဘယ်ညံမှရောက်နေပြီဘယ်ညံနေရောက်နေပြီဆိုဒီလိုနဲ့ဘယ်ကောက်ရှုရပေါ့နော်ဘင်္ဂဉာဏ်ကိုစရှုနေပြီ ဒီလိုလေးတွေပြောတယ်သို့တော့သကလုံးအသုံးလုံးလွဲတာလည်းဖြစ်နိုင်သလိုတကယ်ပဲဒီရုပ်ဉာဏ်တွေကိုအစနစ်တကျရှုပြီးတဲ့အခါမှာဒီဝိပဿနာဉာဏ်တွေအစစ်အစစ်တက်တာကိုသဘောမပေါက်ပဲနဲ့ဒီနေ့ဇာကသမတနာဉာဏ်လို့သတ်မှတ်ပြလိုက်ရင်သမတနာဉာဏ်အာနောက်တစ်နေ့တခါလေးထည့်ပြီးတော့ဘင်္ဂဉာဏ်လို့ဥရိယဗျာဉာဏ်လို့သတ်မှတ်ပြီးဥရိယဗျာဉာဏ်အာနောက်တစ်နေ့ဘင်္ဂဉာဏ်ရောက်ပြီဆိုဘင်္ဂဉာဏ်ဒီလိုမျိုးမြန် ဖြစ်နေခဲ့တယ်ဆိုရင်တော့ဦးဇင်းတို့ကပုံစံမမှန်ဘူးလို့ဒီလိုလေးသိသိချင်းပြောတာအဲ့တော့ဒီဝိပဿနာပိုင်းရောက်ပြီဆိုရင်တော့သူကဟိုလမ်းစဉ်ကတော့သူဒီဉာဏ်ရှင်တွေသူ့ဘာသူတက်သွားမိမိတို့ကတော့စနစ်တကျသူ့ဘာသူရှုနေရမှာပဲသမထနာဉာဏ်ပိုင်းမှာရှိသေးတဲ့သူတော်ကောင်းတယောက်ကဒါနှက်ပြန်ရောက်လို့နောက်တစ်ရက်ရောက်လို့ငါဥရိယပြဉာဏ်ကူးမယ်ဒီလိုမရဘူးပေါ့ပြောချင်တာမဥရိယပြဉာဏ်ရှုနေတဲ့သူတော်ကောင်းလည်းဟာနောက်တစ်နေ့ရောက်ပြီဒီနေ့ဥရိယပြဉာဏ်ရှုဟိုကိုရှုွက်ကိုဆရာကသင်ပေးနောက်တစ်နေ့ငါဘင်္ဂဉာဏ်ရှုမယ်ဒီလိုကြီးရှုလို့မရဘူး စသချင်းသမထနာဉာဏ်ကနေစသွားလို့ဥရိယဗျာဉာဏ်ရောက်ရင်ဉာဏ်ရင့်လာတဲ့သူ့အတူဘင်္ဂဉာဏ်ဗျာဉာဏ်အစဉ်တိုင်းလေးတက်တယ်သူ့အတူဖြစ်တာပေါ့မဖြစ်သေးတဲ့စောင့်မှာတရက်နဲ့မဖြစ်နှစ်ရက်နှစ်ရက်နဲ့မဖြစ်သုံးရက်ပေါ့သုံးရက်နဲ့မဖြစ်တစ်လပေါ့တစ်လနဲ့မဖြစ်တစ်နှစ်နှစ်နှစ်ဒီလိုတော့သွားရတဲ့သဘောရှိတယ်လို့ဒါကိုလေတို့တကကြီးတွေဒကမာကြီးတွေကသဘောကျနှိမ့်ဆိုင်စေခြင်းကဲကောင်းပြီအဲ့တော့ဒါဝိသုဒ္ဓိခုနှစ်ပါးကိုဒါအမြဲတမ်းမိမိတို့ကဟို နှလုံးသားထဲမှာစွဲနေအောင်မှတ်ထားရမယ်ဒီဝိတ္တုရိခုနှစ်ပါးကိုတော့ငါတို့အစဉ်တိုင်းကျင့်ရမယ်လို့ဒီလိုသဘောကျနှိမ့်ချရအဲ့တော့အခုလက်ရှိဟောလဲစာကတော့ဦးဇင်းတို့ဒါဒီစိတ်တဝိတ္တုရိကိုရောက်နေတာပေါ့ဒီလဝိတ္တုရိပြီးတော့စိတ်တဝိတ္တုရိခိုင်းနေကိုဆက်ပြီးတော့ဟောကြနာကြကြရအောင်အဲ့တော့ပြီးခဲ့တဲ့ဘက်ကဦးဇင်းတို့စိတ်တဝိတ္တုရိဘိုင်းနဲ့ပတ်သက်လို့ဟိုဒီအာနာပါနကမ္မထံကိုဥတည်ပြီးတော့ပြောလာတာပေါ့ ဦးတက်ပြီးပြောတော့တကယ်လက်တွေ့အလုပ်လုပ်တဲ့အပိုင်းနဲ့ဒီဟိုနိမိတ်ပေါ်တဲ့အပိုင်းနိမိတ်ပေါ်ပြီးတဲ့နောက်မှာဒါဇံကုန်ကူးတဲ့အပိုင်းလေးကိုဒါဦးဇင်းတို့ပြောခဲ့တာအဲ့တော့ဒီနေရာမှာဇံကုန်ကူးတဲ့အပိုင်းလေးနဲ့ပတ်သက်လို့ဦးဇင်းတို့ကနည်းနည်းဇံညောင်းလေးတွေကိုထပ်ပြီးတော့ပြောချင်တာပေါ့အဲ့တော့ပြီးခဲ့တဲ့ဘက်ကတော့ဇံနဲ့ပတ်သက်လို့ဒါပြောတင်ပြောလိုက်တဲ့ဒါဟိုနိဗ္ဗာန်တရားတွေကိုပဲခွာတိုက်လို့အာယုန်တစ်ခုကိုစူးစူးဆက်ဆက်ရှုတတ်လို့ဒါဇံလို့ခေါ်တယ်ဆိုတာလေးပြောတယ်ပေါ့အဲ့တော့ဇံ၄ပါးရှိတယ် အဲဒီအာနာပါနကိုအားထုတ်ရင်ပေါ့အဲ့တော့ဒီနေရာမှာထပ်ပြီးတော့ပြောချင်တာဗာလဲဆိုတော့ဒီလိုတမထဘိုင်းကိုတကယ်အားခဲလာပြီကိုကိုယ်တိုင်လည်းအားထုတ်နေပြီမိမိကဒီဆင့်ကိုရောက်တော့လဲရှိမရောက်တော့လဲအာနာပါနကိုစပြီးအားသိနေတဲ့သူတော်ကောင်းအတွက်ဒါဦးဇင်းတို့ဟိုးတရားဘောစတယ်ပြောခဲ့တာလေးပေါ့ဒါတော့မကြမကြဒီပိုင်းလေးမှာပြောတာအဲ့ဒါဗာလဲလို့မေးတော့သမာရိကမိကတာဘလဝတီတိတတ္တဟောတတိဆိုတဲ့ဒီစကလုံးတစ်ခုကို ခင်ဗျားတို့ကဒါစွဲမြင့်နေမှတ်ထားဖို့လိုတယ်။ဘာပြောတာတော့တမာရိကမိကတာတမာရိကိုထူထောင်နေတဲ့တမာရိကိုအာတင်နေတဲ့တမထကမ္မထံကိုအာတင်နေတဲ့သူတော်ကောင်းတယောက်အတွက်တော့တဲ့ဘလောက်ဝတီပီတတ်တာအာကောင်းမောင်းတန်တဲ့သရတရားဟာဒါရှိနေဖို့ရန်အင်မတန်မှဟောတတိတင့်မြတ်တယ်တဲ့အဲ့တော့မိမိတို့တန်ထံမှာသရတရားအာကောင်းနေဖို့လိုတယ်တမထကိုအာထုတ်နေတဲ့သူတော်ကောင်းကြည့်ဘာအာကောင်းဖို့လိုလဲ။ တရားတရားအားကောင်းနေဖို့လိုတယ်ဘာအားကောင်းနေဖို့လိုတရားအားကောင်းဖို့လိုပါတယ်ဗျာဒါတရားအားကောင်းမှုလိုအဲ့တော့ဘုရားရှင်ကဒီဝင်လေထွက်လေကမ္မဋ္ဌာန်းလေးကိုဝင်လေထွက်လေလေးကိုပဲမှတ်နေရင်အစဉ်အတိုင်းနဲ့ဒါနမိတ်ဒီပေါ်လာနိုင်တယ်ပြီးတော့ဇန်ဆိုင်နိုင်တယ်ဆိုလေဒီဟာကိုတော့မိမိတို့ကယုံကြည်ဖို့လိုထားယုံယုံကြည်ဖို့လိုတာပေါ့ဘာကြောင့်လုံးလို့မေးတော့ဦးဇင်းတို့ခါလီမှာဂျုံရတတ်တာက ဟိုပြည်တွင်းဦးဇင်းတို့ဗမာကောဥမာနိုင်ငံသားတွေကိုကြုံရတတ်တာတခါလေကမ္မထမ်းကိုလွယ်လွယ်ကူကူနဲ့ပေါ့လွယ်လွယ်ကူကူဆိုတော့ကဝင်နေထွက်လေကူဟိုစတင်ပြီးလိုက်လို့အာနာပါနကမ္မထမ်းကိုတင်ပြီးလိုက်လို့လွယ်လွယ်ကူကူနဲ့ဒါဓမ္မာရီဖြစ်တယ်ထိုသူတော်ကောင်းတွေအတွက်တော့အထူးပြောစရာမလိုဒါပေမဲ့နည်းနည်းလေးပေါ့အကြောင်းကြောင်းကြောင့်ဒီကမ္မထမ်းကိုအားထုတ်ခြင်းနဲ့နည်းနည်းလေးအချိန်ကကြားလာတယ်ချိန်ကြားလာတဲ့သူတော်ကောင်းတွေမှာဒီပြဿနာတက်တာအဲဒီဟာကဟုတ်ရဲ့လား ဟုတ်ရလားဆိုတဲ့တန်တရားကအစပြီးဝင်လာဝင်လာတယ်ဆိုတော့ကလေးလေးရှူလုံးနဲ့အလင်းရောင်ကြီးပေါ်လာတယ်ဆိုတာခြေတင်တောက်ပတ်တဲ့အလင်းရောင်ကြီးပေါ်လာတယ်ဆိုတာနမိတ်ပေါ်လာတယ်ဆိုတာဖြစ်နိုင်လို့လား။အော်ဒီကနေတဆင့်တက်ပြီးတော့ဒီခေတ်ကတော့ဇန်ရတဲ့ခေတ်ဟုတ်သေးရဲ့လား။ဆိုတာမျိုးတွေပေါ့။ဒါကအောင်စင်းတို့တကယ်လက်တွေ့လှုပ်လာတဲ့အခါဒီယောဂီအများစုမှာဒီဟာမျိုးလေးတွေကမအောင်မြင်တဲ့ပေါ့။မအောင်မြင်တဲ့ယောဂီတွေမှာဒါလေးတွေကလည်းကြုံရတတ်တယ်။စိတ်ဆိုတာကလည်းပဲချိန်ကာလတစ်ခုပေးလိုက်ရလို့ ဘာမှပြန်ပြီးတော့မရဘူးလို့ထင်ခဲ့ရင်ဟလာနောက်ကိုတွန့်သွားတာနောက်ကိုတွန့်အဲ့တော့ဒီအပိုင်းလေးကိုတကြောင်မလို့ဦးဇင်းတို့ကဒါဒီသမထကိုစပြီးတော့အားထုတ်နေတဲ့သူတော်ကောင်းတွေမှာသရတရားအားကောင်းမောင်းတဲ့သရတရားဟာလိုအပ်တယ်လို့ဒီလိုပြောတာသို့တော့ဘယ်ကမ္မထမဲ့အားထုတ်တော့ဘုရားရှင်ရဲ့အဆုံးအမကိုလိုက်နာကျင့်သုံးပြီဆိုရင်တော့ဒါသရတရားရှိရင်ဘိုးကတော့ဒါအထူးပြောစရာမလိုရှိကိုရှိရပါပဲသို့တော့ဒီနေရာမှာအထူးပြောနေတာအားကောင်းတဲ့သရတရား ရခြင်းရဲ့တကားတကားတွေဒီမချွတ်ဧကမှန်နေဆိုတဲ့ဒီလိုယုံကြည်ချက်မျိုးလေးပေါ့ဆိုကြပါစို့ဦးဇင်းတို့ဟိုကောင်းတာလုပ်ရင်ကောင်းကျိုးရတယ်ဆိုတဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့ဟိုကမ္မတက္ကတာဉာဏ်ပေါ့ကမ္မတက္ကတာတတ္တာပေါ့အဲဒီလိုတရားတရားမျိုးလောက်ဒါမကတော့ဘဲနဲ့ဒီဘက်မှာကြတော့ရခြင်းဟောတဲ့တရားတွေဒီမချွတ်ဧကမှန်နေဒီဝါနာပါဏဆိုတဲ့ဝင်လေထွက်လေကိုမှတ်သားရင်ဒီလိုဇန်လေးစိုက်တယ်ဆိုတော့တကယ်ဟုတ်တယ်ဆိုတဲ့တရားတရားမျိုးကိုတော့မိမိတို့ကဒါဖြစ်နေအောင်ပေါ့ ဒါမိမိတို့တဏ္ဍာမှာရှိနေအောင်ကြိုးစားရအောင်အကဲကောင်းပြီထားတော့အဲ့တော့အဲ့လိုအာကောင်းမောင်းတန်တဲ့တရားတရားနဲ့ဒါတစိုက်မမှန်အာထုတ်ရမှာဖြစ်တယ်အဲ့လိုအာထုတ်တဲ့အခါမှာဒီဇံမိုင်းကိုရောက်လာပြီပေါ့တကယ်နမိတ်ပေါ်ပြီးဇံမိုင်းကိုရောက်ပြီးတော့ဦးဇင်းတို့အဲ့ဒီဇံကြောင်းလေးကိုနည်းနည်းပြောကြရအောင်ဒါကတော့တို့တကကြီးတက္ကမကြီးတွေရင်းတော့ရင်းနှီးပြီးသားပဲသို့တော်လည်းဟိုပြောဖို့နည်းနည်းလေးလိုအပ်မယ်ထင်လို့ဒါပြောတာအဲ့တော့ဒီဇန်နေနဲ့ပတ်သက်တော့ဦးဇင်းတို့တုတ်တန်ကြီးတော်တော်များများမှာလည်းဟောထားပါတယ်ဒါပရမဇန်ဒုတိယဇန်တတိယဇန်စရုဒ္ဒဇန်ဆိုပြီးတော့ဒီလူဝဝဒရဇန်တွေကို ကျေကျေပြန့်ပြန့်ဟောထားတဲ့တုတ်တန်တွေများစွာရှိတယ်။မန္တကာကြီးတို့ဒီကနေ့ကတည်းကမှသူကတမညဗလာတုတ်တန်တို့ဒီလိုတုတ်တန်တွေမှာလည်းဒါတွေ့ရနိုင်တာပေါ့။သို့တော့ဒီမှာတော့ဦးဇင်းတို့ဒီလုပ်ငန်းဝင်တဲ့ပတ်သက်ရင်အနည်းစားဆုံးဖြစ်တဲ့မာသရိဗန္နာတုတ်တန်ကိုဒါနည်းနည်းပြန်ပြီးတော့ကိုကြ။အဲ့တော့မာသရိဗန္နာတုတ်တန်မှာဒီဇန်နဲ့ပတ်သက်လို့ဘုရားရှင်ဒီဘယ်နေရာမှာဟောတော့လို့ပြီးတော့ဒါတစ္ဆာနေဋ္ဌိတလို့ခေါ်တယ်တစ္ဆာ၄ပါးကိုပြတဲ့အခါမှာဘုရားရှင်ကဟောတယ်။အဲတစ္ဆာ၄ပါးကိုပြတဲ့အခါမှာလည်းဘယ်အခါမှာဟောပြန်လို့မေးတော့ မက္ကသစ္စာကံမှာဟောတယ်ဘယ်သစ္စာကံမှာဟောတယ်မက္ကသစ္စာကံမှာဟောပါတယ်ဗျာမက္ကသစ္စာကံမှာဟောတယ်အဲ့တော့မက္ကသစ္စာမှာတို့တကကြီးတွေကမှရေးကြဖို့တွေအတိုင်းပဲကြားဖို့သိဖို့ပြီးသားပဲအာမက္ကသစ္စာဆိုတော့မက္ကင်ဘယ်နှပါရှိလဲဆို၈ပါးရှိတယ်ဘယ်နှပါးရှိတော့၈ပါးရှိပါတယ်ဗျာမက္ကင်၈ပါးရှိတယ်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒါပညာမက္ကင်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဒါတိလမက္ကင်ပြီးတော့တမ္မာဝါယမတမ္မာတတိတမ္မာသမာဓိဆိုတဲ့ တမာရိမဂ်ခင်ဆိုပြီးဒီလိုမဂ်ခင်၈ပါးပညာမဂ်ခင်က2ပါးသီလမဂ်ခင်က3ပါးတမာရိမဂ်ခင်က3ပါးပေါင်းတော့၈ပါးအဲ့၈ပါးမှာဒီမဂ်ခင်၈ပါးဆိုတဲ့ဒီမဂ်ကသစ္စာပိုင်းကိုဘုရားရှင်ကဟောတဲ့အခါဟောမှာဟိုနမဒိဋ္ဌိဆိုတာဘာဒုက္ခဉာဏဒုက္ခသမုဒိဉာဏဒုက္ခနိရောဓဉာဏဒုက္ခနိရောဓဂ ामिनि ယပရိပရာယဉာဏဟောဒုက္ခဆိုတဲ့အရိယာသစ္စာဒုက္ခသစ္စာကိုသိတဲ့ဉာဏ်အဒုက္ခဖြစ်ကြောင်းသမုဒိယသစ္စာကိုသိတဲ့ဉာဏ် အဒုက္ခချုပ်ရာနိရောဓသစ္စာကိုသိတဲ့ဉာဏ်ဒုက္ခချုပ်ရာချုပ်ကြောင်းနိဗ္ဗာန်ကိုရောက်ဒုက္ခချုပ်ရာအကျင့်ဖြစ်တဲ့မဂ္ဂသစ္စာကိုသိတဲ့ဉာဏ်ဆိုပြီးတော့ဒီလိုသစ္စာလေးပါးကိုသိတဲ့ဉာဏ်ကိုဒါတမ္မာဒိဋ္ဌိလို့ဒါဘုရားရှင်ကဒါဟောတာပေါ့ကဲထားပေါ့ဒါတမ္မာဒိဋ္ဌိဆိုတာဘာအဲ့ဒီမာတိပဏတော့တမ္မာသင်္ကပ္ပဆိုတာဘာဟောနောက်တစ်ခါတမ္မာဝါတမ္မာဝါစာတမ္မာကမ္မတာတမ္မာအာဇီဝဆိုတာဘာဘုရားရှင်ကတခုချင်းထုတ်ပြတယ် ဟောနောက်တကတမဝါယမဆိုတာပါဝရိယအတက်ဆိုတဲ့တမဝါယမဆိုတာပါတမတမတမတတိဆိုတာပါလို့လို့ထုတ်ပြဟောနောက်ဆုံးမှလာပြီတမတမာတိတမတမာတိမှန်ကန်တဲ့တည်ကြည်မှုတမတမာတိဆိုတာဘာလဲဆိုပြီးတော့ဒီလိုထုတ်ပြတဲ့အပိုင်းလေးမှာဖြတ်ခြင်းကဒါစပြီးတော့ဟောတယ်ကတမောဇာဘိကဝေတမတမာတိစိတယံတို့တမတမာတိဆိုတာဘာတော့ဣဒဘိကဝေဘိက္ခုစိတယံတို့ဒီနေရာမှာတော့တမတမာတိဆိုတာ ဝေဇေဝကာမေဟိဥဝိဇာအကုတလေဓမေတာဝိတကံတာဝိဇာတံဝိဝေကသံပိတိတုခံပရမံဇာနံဥပတံပိဇာဝိဟရတိဟောပရမဇံဆိုတာဒါတမသမารိဆိုတာဒါပရမဇံကိုပြောတာဒါပဲလားမဟုတ်ဘူးဟောနောက်တစ်ခါကျတစ်စိတစ်စိထက်ဆက်ပြီးတော့သွားတယ်ဝိတကဝိဇာရဏံဥပတမဣဇဒံတံပတာရဏံစေတသောဧကောတိဘောင်အာဝိတကံအဝိဇာရံတမာရိတံပိတိဒုက္ခံတုတ္တယံဇာနံဥပတံပိဇဝိဟရတိဟော ဒုတိယဇံကိုလည်းတမာတမာရီလို့ခေါ်တယ်ဟောဒါပဲလားမဟုတ်သေးဘူးဆက်သွားတယ်ဗိဒိယဇာဥိဒါကဥပကကောဇာဥယရတိတတောဇာဓမ္ပဇာနောသူခင်ဇာကာယေနာပရိတံဝေဒေတိယန္တံရိယအာစိခန္တိဥပကကောတတိမာဒုက္ခဥယာရီတိတတယံဇာနံဥပါဒံပိဇာဝိဟရတိဟောတတယံဇံကိုလေဒါသမာသမာရီလို့ခေါ်တယ်ဒါပြခြင်းကဟောဒါပဲလားမဟုတ်သေးဘူးဒုက္ခသာဇာဘာနာဒုက္ခသာဇာဘာနာ ဘဝေဝသောမနတအတောမနတနံအထင်ကမအဒုက္ခမတုကံဥပကံတတိပါရိတုတ်တေသုတ်တံသာနံဥပတံပစ္စဥယရတိအယံဥစ္စတိပိကဝေတမသမာတိဟောစေတယံလို့တဲ့အဲ့တမသမာတိဆိုတာဘာပြောတာနော်ခုနပြောတဲ့ဒီသုတ်တဇံကိုခေါ်တဲ့ပရမဇံဒုတိယဇံတတိယဇံသုတ်တဇံခေါ်တဲ့သုတ်တဇံလို့ဆိုတဲ့ဒီဇံ၄ပါးကိုတမသမာတိလို့ခေါ်ဒါဥစဉ်တို့အင်မတန်ဒီစကားတွေကတန်မိုးရှိတယ် ယနေ့မျက်မှောက်ခင်တယ်ပိုလို့တောင်တန်မှုရှိသေးတယ်ဘုရားဟောတဲ့စကားတွေဒီဒါဦးဇင်းတို့ဒေသနာတော်တွေဒီဒေသနာတော်တိုင်းဒေသနာတော်တိုင်းတန်မှုရှိတယ်သို့တော့ဒီလိုဟောပြောချက်တွေကတော့ယနေ့မျက်မှောက်ခင်မှာအယံကိုတန်မှုရှိဘာကြောင့်ယံကိုတန်မှုရှိတယ်လို့မေးတော့ဒီမှာဘုရားရှင်ဒီတက်ရဟောတယ်တမာတိဆိုတာဘာလဲမဂ္ဂင်၈ပါးထဲမှာတမာတိဆိုတာတမာတမာတိဆိုတာဘာလဲဆိုတော့ဒီဇန်၄ပါးကိုပြောတယ်ဒါဒါဘုရားရှင်ကဟောတာဒါပေမဲ့ယနေ့မျက်မှောက်ကိကဒီဇန်တွေကို ဒါသာသနာပါလို့သာသနာပါတရားလို့ဆိုခြင်းဆိုခြင်းနဲ့ဆိုတဲ့ပုံကိုယ်တွေတည်းရှိကြတယ်သမာဓိတွေမလိုပါဘူးယနေ့မျက်မှောက်ကဒါဝိပဿနာကိုတက်ရိုက်သွားရမယ်အချိန်ဆိုပြီးဒီလိုပြောပြီးတော့သမာဓိတွေကိုဟိုဖေရှားခြင်းနဲ့ဒါဦးဇင်းတို့အခြေအနေတွေမှာလည်းရှိကြတယ်ဒါကြောင့်မလို့ယနေ့မျက်မှောက်ကဒီဒေသနာတော်တွေကဘယ်လိုမှတန်ဖိုးမထက်နိုင်နဲ့ဒါဒေသနာတော်တွေပဲတော့ကောင်းပြီဒီမှာဒီမဂ်ခင်ရှိပါတဲ့မှာတမာတမာတိဒီ ဘာလဲလို့မေးတော့ဒီဇံလေးပါပဲအဲ့တော့ဒါကတော့ဒါဦးဇင်းတို့ကမြစ်စီဒီပကာနီလို့ခေါ်တယ်ဟိုးတရားဘောစာတော့ငါပြောခဲ့ပြီးပြီပေါ့ဒါလေးနည်းနည်းလေးပြန်ပြီးတော့အမှတ်ရရုံတော့ကလေးဦးဇင်းတို့ပြောကြရအောင်အဲ့တော့ဒီဥပ္ပဇာရတမာတိဆိုတဲ့တမာတိတစ်မျိုးကာမဝါစရတမာတိအော်နောက်တကအခုဒီဟိုပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်လို့ခေါ်တဲ့ရူပဝါစရတမာတိ အော်ပြီးတဲ့အခါကျတော့အရူပဝါဒရာတမာတိဆိုပြီးတမာတိ၃မျိုးရှိတဲ့အထက်မှာဒါဘုရားရှင်ကြီးအလဲကောင်းဖြစ်တဲ့ဒီဇန်၄ပါးပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဆိုတဲ့ရူပဝါဒရာဇန်၄ပါးကိုပြလိုက်ခြင်းအပြင်ဒါရှိကပြီငွေတကောင်ကိုခါလက်ကဆွဲမြောက်ပြရင်ဥကောင်ကအမိကောမြင်ရနိုင်တယ်လို့ကိုဇန်၃မျိုးထဲမှာအလဲကောင်ဖြစ်တဲ့ရူပဝါဒရာဇန်ကိုပြလိုက်ရှိရင်ဟောလိုက်လို့ရှိရင်အစဖြစ်တဲ့ကာမဝဆရာဇံအဆုံးဖြစ်တဲ့အရူပဝဆရာဇံလို့ခေါ်တဲ့နောက်ကအာရူပဝဆရာဇံဆိုတဲ့ဒီဇံတွေကိုအကုန်လုံး ဒါအကျုံးဝင်နေဒါသမာသမာဓိကျမ်းမှာပါတယ်ဒါကြောင့်မို့လို့ထာဂရမြတ်ကစိတ်တဝိသုဒ္ဓိနာမန္တဥပ္ပစရာဥပအထသမပတ္တိယောစိတ်တဝိသုဒ္ဓိစိတ်တဝိသုဒ္ဓိဆိုတာဥပ္ပစရာသမာဓိနဲ့တကွာသမာဘက်ရှိပါလို့ဒီလိုပြောတာကဲကောင်းပြီအဲ့တော့ဒီနေ့မှာပထမဇန်စပြောကြရအောင်ဘာလို့ပထမဇန်ဆိုတော့ဒါပြီးခဲ့တဲ့ဘက်ကတော့နည်းနည်းလေးစခဲ့ အဝိဝိစေဝအကာမေယဝိဇာအကုသလိဓမေတာဝိတကံတာဝိဇာရံဝိဝေကာဇံပိတိတုကံပရမံဇာနံဟောပရမတံဆိုတာဝိဇေဝကာမေဝိဇာအကုသလိဓမေဤဒါကာမဂုဏ်တရားတွေမှာကင်းစိတ်တယ်အကုသိုလ်တရားတွေမှာကင်းစိတ်သွားတယ်တာဝိတကံတာဝိဇာရံဝိတဝိဇာရံ ਨੇ တကဝဖြစ်တဲ့ဒီနေရာမှာဝိဝေကာဇံပိတိတုကံဒါလေးတဲ့သဘောကြစရာကောင်း နာဝိတကံနာဝိစာရံဝိတနေတကွဝိစာရဏနေတကွဖြစ်သောဝိဝေကဇံပိတိတုခံဟောဝိဝေကဇံကင်းစေခြင်းကြောင့်ဖြစ်တယ်ဟောဝိဝေကဇံကင်းစေခြင်းကြောင့်တာလင်ဖြစ်တယ်ဒါဆိုတော့ဘာကင်းစေတာနိဗ္ဗာန်တွေကင်းလို့ဖြစ်တယ်နိဗ္ဗာန်ကင်းခြင်းကြောင့်ဖြစ်တယ်ဝိဝေကဇံပိတိတုခံပိတိတုခရှိတယ်ဒါပရမဇံအဲ့တော့ဒီညမှာနိဗ္ဗာန်တရားတွေကိုပရမဇံကစခွာသွားပြီဒါဥပ္ပစရသမารိယစခွာလေထားတော့ အဲ့တော့ဒီပထမဇာမဆိုတာနိဗ္ဗာန်တရားတွေပွားသွားပြီအဲ့တော့ဦးဇင်းတို့ဒီနေရာမှာပေါ့နိဗ္ဗာန်တရားဆိုတော့ဒီနိဗ္ဗာန်တရားတွေဒီမိမိတို့တန်တန်မှာတကယ်ကိုဖေရှားခြင်းနဲ့တရားဖြစ်တယ်ဒါလေးကိုလေဦးဇင်းတို့ဟိုးတန်ယုတ်တနေကေကတုလဗတ္တသုတ်ဒေသနာတော်တွေကိုပြန်မှတ်မြော်ကြည့်ဒါအင်မတန်သဘောကျစရာကောင်းအဲ့မှာဘာပြောတော့အဘိက္ခဏံတကံစိတ်တံပစ္စဝကိတပံ မညာစိတ်တံတန်ကိလေသာရာဂေနဒေါသေနမောဟေနတိဆိုပြီးတော့အဲ့ဒီမှာဒါမိမိတို့စိတ်တွေကိုအမျက်မပြတ်ဆင်ញင်ညာမိမိတို့စိတ်တွေညှဉ်းနှွမ်းနေကြတယ်။ဘာကြောင့်ညှဉ်းနှွမ်းနေလဲဆိုတော့နိဝရဏတရားတွေနဲ့ရာဂဒေါသဆိုတဲ့ဒီတရားတွေကြောင့်ညှဉ်းနှွမ်းနေတယ်။တတ္တဝါတွေတန်တရာရှိရတာလေဒီနိဝရဏအပေဖုံးတွေကြောင့်တန်တရာရှိရတယ်ဆိုပြီးတော့ဒါကရုဏာဗတ္တသုတ်တန်တွေမှာဒီလိုဟောထားတာရှိတယ်။သို့တော့ကြောင့်ဦးဇင်းတို့နိဝရဏတရားတွေမိမိတို့တန်တရာကတည်ငါအကွာရင်ကိုပဲဒါအင်မတန်ကျင့်တတ်စရာကောင်းတယ်။အပြည့်ပြည့်ပြည့် မိမိတို့ကမပက်ခွာနိုင်အဲ့တော့ဒီမှာနိဝရဏတရားတွေကိုပယ်ခွာတဲ့အပိုင်းပေါ့နိဝရဏတရားတွေကိုပယ်ခွာတဲ့အပိုင်းမှာဟုတ်ရှိတယ်ကလည်းဦးဇင်းတို့ပြောကြတယ်ဥပမာမိမိတဏ္ဍာမှာသရတရားလေးတစ်ခုဖြစ်တယ်အဲ့ဒီသရတရားဖြစ်ပြီဆိုတာနိဝရဏတရားတွေကွာသွားတာပဲအနောက်ကျူသရတရားကဖယ်ရှားပြလိုက်တယ်နိဝရဏသို့တော့သူကဖယ်ရှားတာကတိတ်ပြီးတူတောင်းတဲ့ကာလတစ်ခုဟိုအချိန်ကာလနဲ့ပြောမှဆိုအင်မတန်တူတောင်းတဲ့ကာလတစ်ခုမှာနိဝရဏတရားတွေကွာသွားတယ်အပြီးရင်သူကဟိုပြန်ဖြစ်တာ ဖြစ်နိုင်တာပေါ့ဖြစ်နိုင်သို့တော့ဒီဇံလဲကြောက်ကအဲ့လိုမဟုတ်တော့တိတ်မတူတောင်းဘူးသူကဥမာဇံဝင်စားတဲ့ပုဂ္ဂိုလ်ဒီဥမာတဏှာကြီးလောက်တော့ဝင်စားမယ်ဆိုကြတယ်တဏှာကြီးလုံးလုံးပေါ့တို့တကိုက်ကြီးဒီကမကြီးဒီညမှာစဉ်းစားကြည့်ဦးဇင်းတို့ဒီစိတ်ကဟိုတို့တကိုက်ကြီးဒီကမကြီးတည်တဲ့အတိုင်းပဲအင်မတန်နှင်းနှင်းမြန်မြန်ဖြစ်တယ်ဒီစက္ကန့်ပိုင်းလေးအတွင်းပေါ့ဒီတစ်စက္ကန့်တစ်ပြက်တတို့ဆိုတဲ့တစ်စက္ကန့်လေးအတွင်းမှာဒါဂရေကိုသိမ့်နေချီပြီးတော့ဖြစ်တာဂရေတသိမ့်အောင်ဖြစ်တယ်ဆိုတဲ့ဒီနန္တရားပေါ့အဲ့တော့ဦးဇင်းတို့ဒီမိမိတို့ရဲ့စိတ်ကိုမိမိတို့အမျက်မပြတ် ဟိုစင်ငင်းကြည့်ပေါ့တခါလေးမှစင်ငင်းကြည့်ငါတို့တဏ္ဍမှာကုသိုလ်နဲ့အကုသိုလ်ဘယ်တာအဖြစ်များလဲဆိုရင်ကုလိုပေါ်တရားနာတဲ့အချိန်မှတော့ဒီလိုနိဝရဏဆိုတဲ့ကိရိတာဇိုးတွေဒါစိတ်ဓာတ်ကိုညင်ညူးစေတဲ့တရားတွေကဒါဝင်လာတတ်တာပဲဝင်လာတတ်တဲ့အခါကျတော့တာမန်ကုလိုတရားနာနေတာလည်းမဟုတ်ဘူးတရားအထုတ်နေတာလည်းမဟုတ်ဘူးဆိုတဲ့အချိန်ကတော့ဒါပြောနေကြဘူးမရှိတော့မလိုတော့ဘူးပေါ့အင်မတန်မှဟိုဒီအကုသိုလ်တရားတွေကအဖြစ်များတယ်ဒါပေမဲ့ဇံဝင်စားတဲ့ပုံကကြအဲ့လိုမဟုတ်တော့ဘူး တမာရီတစ်ခုခုရလို့ဒိုတမာရီလေးကိုစူးစူးဆိုင်ဆိုင်နဲ့ဒါဇံပေါက်တဲ့ဒီစူးစိုက်ပြီးတော့ရှုနေပြီဆိုတဲ့သူတော်ကောင်းတယောက်အဲ့ဒီအချိန်မှာနိဝရဏတယောက်ကလုံးလုံးကိုကွာလုံးလုံးကွာတော့ဥမာ1မိနစ်မိမိတဏ္ဍာမှာဒီနိဝရဏဆိုတဲ့အညစ်အကြေးတွေကွာဖို့ဆိုတာတော့မလွယ်တာတာမန်ကဒါပေမဲ့ဇံဝင်သားတော်တဲ့ပုဂ္ဂိုလ်က1မိနစ်မဟုတ်10မိနစ်10မိနစ်မကဘူးတနာရီတနာရီမကဘူးတနာရီက2နာရီစသည်အပြင်ဒီလိုမျိုးဒါအချိန်အတိုင်းတာတစ်ခုဒီမိမိတို့ကနိဝရဏတရားတွေကိုခွာထားနိုင်တယ်ပေါ့ဒါလည်းအင်မတန်သဘောကျစရာကောင်းတာ နိဗ္ဗာန်တရားတွေအဲ့လိုခွာတာပါဖြစ်တော့နိဗ္ဗာန်တရားတွေခွာတာများလာလို့ရှိရင်မိမိတို့တဏ္ဍာမှာအလိုလိုစိတ်ဓာတ်တွေကတန်ရှင်းလာစိတ်ဓာတ်တန်ရှင်းရင်ဦးဇင်းတို့ဟိုရုပ်ကလည်းတန်ရှင်းနေဆိုတာဒါဦးဇင်းတို့ဟိုအဘိဓမ္မာသင်မှုတဲ့တို့တခါကြီးဒီမိုင်းတင်တီးပြီးသားတယ်ဦးဇင်းတို့ရုပ်တရားဒီအကြောင်းတရား၄မျိုးကြောင့်ဖြစ်တယ်အဲ့အကြောင်းတရား၄မျိုးကြောင့်ဖြစ်တဲ့ရုပ်တရားတွေထဲမှာဒါကံကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်ဥဒုကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်ဆိုပြီး၄မျိုးရှိတယ် တို့လေးမျိုးထဲမှာကံကြောင့်ဖြစ်တဲ့ယောဂတော့ဒါအားကောင်းဆုံးထားပြီးတဲ့အခါကျတော့ဒီမှာစိတ်ကြောင့်ဖြစ်တဲ့ယောစိတ်မှာဦးဇင်းတို့စိတ်တိုင်းစိတ်တိုင်းဒီပေါ့ရေပုံရပြောတာပေါ့နော်ဒါစိတ်တိုင်းစိတ်တိုင်းဒီဒါယုတ်တရားကိုဖြစ်စေတယ်စိတ်တယုတ်တွေကိုဖြစ်စေအဲ့လိုဖြစ်စေတဲ့အပိုင်းမှာဒီသမထဝိပဿနာတို့လို့ပေါ့မဲကုတ်လောကုတ္တရာစိတ်တွေပေါ့ဥမာဇံရတယ်ဆိုရင်ဒါမဲကုတ်စိတ်ကိုခေါ်သွားပြီဒါရူပဝါသရစိတ်နဲ့အရူပဝါသရစိတ်ကိုမဲကုတ်စိတ်ကိုခေါ်တော့ဒါမဲကုတ်စိတ်ကိုခေါ်သွားပြီမဉဏ်ဘုံဉဏ်ရရင်တော့ဒါ ဒါလောကုတ္တရာစိတ်ပေါ့အဲ့တော့အဲ့မဲကုတ်စိတ်ပေါ့ခုဒါဇံပိုင်းကိုပြောတော့လောကီဇံပေါ့လောကီဇံကိုပြောတော့ဒီမဲကုတ်စိတ်လို့ခေါ်တဲ့ဒီရူပဝသရဇံစိတ်တွေရပြီဒီရူပဝသရဇံစိတ်တွေဒီမဲကုတ်စိတ်တွေကအင်မတန်မုံမြတ်တဲ့စိတ်တွေဖြစ်အဲ့မုံမြတ်တဲ့စိတ်တွေဒီအင်မတန်မှအာကောင်းတယ်အင်မတန်မှအာကောင်းတဲ့အတွက်ကြောင့်ထိုမုံမြတ်တဲ့စိတ်တွေကစိတ်ကစားရုပ်တွေကိုထုတ်လွှတ်လိုက်ထုတ်တုပ်လုပ်တဲ့အခါတနည်းအားဖြင့်ဖြစ်စေတဲ့အခါမုံမြတ်တဲ့စိတ်ကြောင့်ဖြစ်တဲ့စိတ်ကစားရုပ်တွေဒီအင်မတန်မှ ဒါမုံမုံမြက်မြက်တဲ့ကောင်းမွန်တဲ့ရုပ်တရားဖြစ်တာအဲ့တော့ဘာဖြစ်တော့ဆိုတဲ့အခါကျတော့ဥမာမိမိတဏ္ဍာမှာဦးဇင်းတို့ခန္ဓာကိုယ်ကြီးကယောဂဖြစ်ကြတယ်ဆိုတာဒါမကောင်းတဲ့ရုပ်တွေများလာရင်ယောဂဖြစ်တာမကောင်းတဲ့ရုပ်တွေရုပ်ကဟိုတန်တန်ရှင်ရှင်မဟုတ်ဘူးမကောင်းတဲ့ရုပ်တွေများလာရင်ဒါအနာယောဂဖြစ်တာပဲဒါကြကြီးတို့စေပညာဘာကကြည်ဆိုကြပါစို့အနာတစ်ခုဖြစ်တယ်ဆိုရင်အဲ့မှာရုပ်တွေကအဲ့နေရာမှာရှိတဲ့ဒါဟိုဆဲတွေခေါ်မလား သူတို့ဒီဒါဟာကောင်းသေးလားမကောင်းပါဘူးခင်ဗျာမကောင်းတော့ဘူးမကောင်းလို့ဖြစ်တာကောင်းရင်ဒါမဖြစ်ဘူးထို့တူပဲအဲ့တော့ဒီသဘောပဲအဲ့တော့ယုံတရားတွေကစင်ကြယ်တဲ့မုံမြတ်တဲ့စိတ်တွေကြောင့်ဖြစ်ခွင့်ရခဲ့မယ်ဆိုရင်ဒီယုတ်တရားတွေကမုံမြတ်တယ်ကောင်းတယ်ကောင်းတဲ့အတွက်ကြောင့်ဒီလိုတရားဘာဝနာကိုအားထုတ်ရင်ဒါကြောင့်မလို့ဦးဇင်းတို့ရိုးရိုးလေးပဲစဉ်းစားတရားအားထုတ်လို့ရှိရင်အေးချမ်းတဲ့စိတ်ထဲမှာကိုယ်လည်းပဲတခါတည်း ိုတက်တက်ကြွကြွနဲ့ရှင်ရှင်လန်းလန်းရှိလာတယ်ဆိုတာတွေဒီဒါဥစဉ်တို့ဒိဋ္ဌဓမ္မဒုက္ခဝိဟာရပဲဒါပြစ္ဆုတ်ပံမာကိုကချမ်းသာနေတာတရားထုတ်လို့ဘာကြိုးရလဲကွာအဘာထဖြစ်မှာတော့ဆိုတဲ့ဟာမျိုးတွေအများကြီးတွေးနေစရာမလိုဘူးဒီတရားတွေကိုတကယ်အားထုတ်လို့မုံမြတ်တဲ့စိတ်တွေမိမိတို့တဏ္ဍာမှာဖြစ်ခွင့်ရနေပြီစဉ်းစားကြည့်ပေါ့တခါကြီးဒီအကိုယ်တဏ္ဍာမှာမိနစ်ပိုင်းအနာရီပိုင်းလောက်ဒီမုံမြတ်တဲ့စိတ်တွေဖြစ်ခွင့်ရနေရင်ဒါမိမိစိတ်ထဲမှာကြည်လင်းသွားတာကြည်နဲ့ အကျဉ်းနဲ့တာနဲ့တို့ကျဉ်းတဲ့စိတ်ကြည်လင်တဲ့စိတ်မုံမြတ်တဲ့စိတ်တွေကြောင့်ဖြစ်တဲ့ယုတ်တရားတွေကလည်းအင်မတန်မုံမြတ်နေရင်ဒါအနာယောဂါတွေယောဂါတွေဆိုတာမိမိတို့တဏ္ဍာမှာနေသွားမှာမရှိဘူးလို့တော့မပြောဘူးဒါဖောက်ပြန်တတ်တဲ့သဘောကြောင့်ယုတ်တရားရှိနေရင်တော့ဒါအနာယောဂါဆိုတော့ရှိပါသို့တော့အင်မတန်မှဟိုစိုးဝမ်းပြီးတော့ဒါဥစဉ်တို့အင်မတန်ဒုက္ခပေးတဲ့ယောဂါမျိုးတွေမိမိတို့တဏ္ဍာမှာဒါအင်မတန်ကြောက်ရောက်ဖို့နေတယ်ပေါ့သို့တော့လဲချိန်တိုင်းတော့ သင်္ခါရတရားတွေဖြစ်တဲ့အတွက်ကြောင့်ဒါဖြစ်ပြီးတော့ပြက်ကြမှာတမန်တာဒါကတော့လုံဆန်လို့မရဘူးသို့တော့မျက်မှောက်ကဘဝမတိတေတော့တေကြမှာပေါ့မတေရသေးခင်မှာတော့တို့တခါကြီးဒီမိုက်ကြီးချမ်းချမ်းသာသာနဲ့နေရတာမကောင်းဘူးလားကောင်းပါတယ်ဗျာနော်လူတိုင်းကလည်းကိုချမ်းသာခြင်းစိတ်ချမ်းသာခြင်းဆိုတာဒါလိုချင်ကြတာအဲ့တော့ကိုချမ်းသာခြင်းစိတ်ချမ်းသာခြင်းကိုရဖို့အတွက်တို့ကမျက်မှောက်ခင်မှာဘာလို့ကြတော့ဆိုတော့ ငွေကြီးတွေရှာကြတယ်စီစဉ်ဥစ္စာတွေရှိရင်ဘာချမ်းသာကိုချမ်းသာမယ်စိတ်ချမ်းသာမယ်ဒီလိုဟိုဒီနေ့မျက်မှောက်ခင်မှာဒါဒါကအထင်ရှားဆုံးပေါ့အဲ့တော့စီစဉ်ဥစ္စာတွေရှာတယ်တို့တကကြီးတွေဒကမကြီးတွေဆိုပဲပင်စင်မယူခင်ဒီမနာနိုင်ဘူးလीအကြောင်းကဘာဖြစ်လို့တော့စီစဉ်ဥစ္စာရှိမှဘောကရက်တည်လို့ရမယ်ကိုချမ်းသာခြင်းစိတ်ချမ်းသာခြင်းရှိမယ်လို့ဒီလိုမျိုးခံယူထားတာဒါဒီမှန်တာလို့ပြီးတော့နည်းနည်းတော့မမှားဘူးပေါ့ဒါအပြည့်စုံမှန်လားဆိုတော့မမှန်ဘူးဒီစီးတဲ့ဥစ္စာတွေရှိပါမှ ကိုချမ်းသာခြင်းစိတ်ချမ်းသာခြင်းကရမှာလားဆိုတော့ဒီလိုတော့လည်းမဟုတ်ဘူးမြတ်တဲ့အသုံးဆောင်လေးရှိနေရင်ကိုပဲအခုလိုတရားဘာဝနာနဲ့ပြောနေရင်စိတ်ချမ်းသာခြင်းကိုချမ်းသာခြင်းဆိုတာမရနိုင်ဘူးရနိုင်ပါလေဒါကိုပြောတာအဲ့တော့ကထားအဲ့တော့ဒါတိပရမဇန်ကဒါအကျိုးလေးတွေပေါ့ဒါကြောင့်မလို့ဦးဇင်းတို့ဟိုးနောက်ပိုင်းကြလို့ရှိရင်ပါလာလိမ့်မယ်ဒီတမာတိကအကျိုးအာနိသင်တွေထဲမှာဒါဒိဋ္ဌဓမ္မဒုက္ခဝိရဒဆိုတာတစ်ခုပါတယ်သမဏကမ္မဋ္ဌာန်းကိုအားထုတ်ရင်သမဏကမ္မဋ္ဌာန်းအားထုတ်တဲ့ပုဂ္ဂိုလ်ကတမာတိတွေကိုကောင်းကောင်းရလို့ရှိရင်ထိုတမာတိတွေက ဒိဋ္ဌဓမ္မဒိဋ္ဌဓမ္မဒုက္ခဝိဟာရပြစ္ဆုတ်ပံမျက်မှောက်ရဲ့ကိုယ်မှာချမ်းသာတာချမ်းသာစွာနေရခြင်းဆိုတဲ့အကျိုးရှိတယ်ဆိုတဲ့ဒါအကျိုးတစ်ခုစွန့်ရင်တစ်ခုပါတယ်ပေါ့ကဲထားဒါပထမဇန်အဲ့တော့ပထမဇန်ဒီဘာဖြစ်သွားလို့ဆိုတော့ဝိဝေကဇန်ပိတိတုကံဒါလေးပြောချင်တာဝိဝေကဇံပိတိတုကံဝိဝေကဇံနိဝရဏကင်းကြီးညောင်ဖြစ်သောပိတိတုကံဝမ်းမြောက်ခြင်းနှစ်သက်ခြင်းချမ်းသာခြင်းရှိတဲ့ပထမဇံကိုရောက်၍နေတယ်ဒါတမာတိ ဓမ္မသမารိပါလဲဆိုဒါပဲပေါ့ပထမဇန်ပဲအဲ့တော့ပထမဇန်ရောက်နေပြီဆိုရင်ခုနပြောတဲ့ဟိုနိဝရဏကင်းသွားတယ်နိနိဝရဏကင်းသွားတဲ့အတွက်ကြောင့်တခါတည်းချမ်းသာပြီးတော့နေတယ်ပေါ့ဒီလိုလေးဒါသဘောကျကြကြတော့ဦးဇင်းတို့ဟိုအနုဘုဗ္ဗနိရောဓတုတ်တန်ရပြောမယ်ဆိုကာမတင်ညာတွေဒါချုပ်သွားတာပေါ့ပထမဇန်ရောက်ပြီဆိုဒါကာမတင်ညာတွေချုပ်သွားတာကာမတင်ညာတွေချုပ်သွားတယ် အဲကာမတင်ညာတွေချုပ်တဲ့လို့ကြောင့်ဒီနိဝရဏကင်းတဲ့ဒါပိဋိဒုက္ခဆိုတဲ့ချမ်းသာနေနေရတယ်လို့ဒါသဘောကျနှိမ့်ချရမယ်။ကောင်းပြီဒါပထမဇန်ပေါ့။ဒီလိုပြောနေရတော့ဒုဒကရေးတဲ့ငွေကြီးတွေပထမဇန်လောက်ပြီးတော့ငါတို့အနည်းဆုံးလေးရမှာဆိုတဲ့စိတ်တက်ကလေးပေါ်ပြီးတော့အထုတ်ချင်းစီကလေးတွေတိုးဝါလောင်တာပြောရတာပါ။ကောင်းပြီအဲ့တော့တရားပွဲသိရင်တော့တရားစကံကိုရေရှည်ဝင်နေတဲ့လူတွေပေါ်လာမလားဆိုတော့ဒါစောင့်ပြီးတော့ဘုတ်လောက်ရမယ်သဘောရှိတယ်။ဒါပေါ့။ အဲ့တော့ဓာတိပထမဇန်ကဲပထမဇန်လားဆိုတော့ခုနဦးဇင်းတို့ဒီအာနာပါနဒီသရုပ်ဒဇန်ကိုပေါင်းနိုင်တဲ့အတွက်ကြောင့်အဲ့လိုပထမဇန်ကိုဒါရပြီဆိုကြတော့ခုနအဝင်လေထွက်လေလေးကိုမှတ်လို့နမိတ်ပေါ်လာပြီပေါ့ဒီဘိုင်းဆိုတော့နမိတ်ကဟိုအချိန်အကြာကြီးမဟုတ်ဘူးဝင်လေထွက်လေလေးကိုမှတ်လိုက်လို့ချင်းဒါစက္ကန့်ပိုင်းပေါ့အများဆုံးကြာမိနစ်ပိုင်းတွင်မှဒါနမိတ်တစ်ခုရပြီနမိတ်ပေါ့ကျင်တင်တောက်ပါတဲ့နမိတ်ရဒါကိုအာနာပါနပရိပါကနိမိတ်လို့ခေါ်တယ်ဒေဝနာမနပရိပါကနိမိတ်ကိုရပြီဆိုတဲ့သူတော်ကောင်းထုံနမိတ်ကိုစွစွစက်စက်နဲ့ရှုလိုက်တာပဲ စူးစူးဆိုင်နဲ့ရှုလို့ချင်းဦးဇင်းတို့ဟိုတနေ့ကတော့သလိုပဲဇန်ဆိုတာအာယုံတစ်ခုကိုစူးစူးဆိုင်နဲ့ရှုခြင်းကိုဆက်ကြိုက်စူးစူးအထူးမြန်မြန်ရှုအားနဲ့မှန်ရန်ဇံဟုခေါ်တဲ့တော့ဒီမှာဆက်ကြိုက်စူးစူးနဲ့ရှုလိုက်လို့ဒီအာယုံတစ်ခုထဲမှာစိတ်ကကြာရောက်သွားပြီဘေးအာယုံတွေကိုမရောက်တော့ဘူးဆိုတဲ့အချိန်ဒီဒါဇံစိုက်သွားပြီလို့ဒါရေပုံရပြောလို့ရတယ်ပေါ့အဲ့လိုဇံစိုက်ပြီဆိုတော့မှဒါဦးဇင်းတို့ပြီးခဲ့ဘက်ကပြောသလိုပေါ့ဒါဇံငါကိုဆင်ញင်ရဇံငါကိုဆင်ញင်နေဆိုတဲ့အပိုင်းဒီဒါ ထိုဇာဏံတရားတွေကဖြစ်တဲ့မိယဝတ္ထုယုတ်ကိုမတိပဲနဲ့တော့ဒါဇာဏ်မှာဆင်ခြင်လို့မရဘူးဒါလေးတွေလည်းနောက်နာကမ္မတန်ပိုင်းမှာဖြစ်ဖြစ်ဒီအန်ဒီသရုတ်ဒဇံပြီးတဲ့အပိုင်းလေးမှာဖြစ်ဦးဇင်းတို့တက်ပြီးပြောပါဦးကဲထားအဲ့တော့ဒီလိုနဲ့ဒါပေါ့ဝင်မလို့ကြီးကိုလှမ်းကြည့်ပြီးတော့ဆင်ခြင်ပြီးတော့ဇိုင်းကားတွေကိုဒါဆင်ခြင်တော့လို့ဒါဇိုင်းကား၅ပါးလဲဆင်ခြင်လို့ရပြီပထမဇံတည်ကြပြီဆိုတဲ့သူတော်ကောင်းတွေတဆင့်တက်ပြီးတော့ဒုတိယဇံကိုအာနာပါနကမ္မထန်နဲ့ပဲဆက်ကူလို့ရတယ် ဒါပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့ဒီအာနာပါနကမ္မထာနဲ့ဆန်ဆက်ကုလို့မယ်ဆိုလဲပရမဇန်ရဲ့အပြစ်တွေကိုဆင်ញင်ရတယ်ဒုတိယဇန်ရဲ့အကျိုးကိုဆင်ញင်ရတယ်ဒါလေးတွေပြောခဲ့ပြီးပြီးခဲ့တော့အဲ့လိုဆင်ញင်ပြီးတော့ဆိုကြပါစို့ဒီအာနာပါနပြိပကနိမိတ်ကိုပဲဆက်ပြီးတော့စူးစူးဆိုင်ဆိုင်နဲ့ဒါရှုလိုက်ကြအောင်ဆိုရှုလိုက်ကြမယ်ဆိုကြဆိုအဲ့လိုရှုလိုက်တဲ့အခါကျဘာဖြစ်မလို့ဒါသူ့တဲ့ပထမဇန်နဲ့တဆင့်မြင့်တက်တဲ့ဒါဒုတိယဇန်ကိုရအဲ့တော့ဒုတိယဇန်ဆိုတာဘာတုံးလို့မေးတဲ့အခါကျတော့ဝိတက်ကဝိဇာရဏံဥပတ္တမ ဟောစပြီးတော့သူကစတယ်ကဝိတက်ကဝိဇာရဏဝုပတမဝိတက်ဝိဇာရငြင်းငြင်းကြောင်းဝိတက်ဝိဇာရငြင်းသွားပြီဒုတိယတန်ရောက်သွားရှိကလို့ကနာဒီအာယုံလေးပေါ့အာနာပါနာပฏิပါကနိမိတ်အာယုံပေါ်ကိုစိတ်ကိုချစ်ချူတင်းပေးနေတဲ့ဆိုတဲ့ဝိတက်အာနာပါနာပฏิပါကနိမိတ်အာယုံပေါ်၌စိတ်ကိုမှန်မှန်တတ်တဲ့သုံးသက်ဆင်ခြင်နေခြင်းဆိုတဲ့ဒီဝိဇာရဆိုတဲ့ဒီတရားနှလုံးကပြုတ်သွားသူမရှိတော့မရှိတော့ဘယ်နဲ့ဘာဖြစ်သွားတော့ဣဇဒံတံပတာရဏံဟောဣဇဒံတံပတာရဏံ မိမိကအစ္ဆဒစိတ်အစဉ်မှာဘာဖြစ်နေတုံးဆိုတော့ကြည်လင်းနေတယ်တဲ့တမ္ပတာတဲ့မိမိရဲ့စိတ်အစဉ်မှာကြည်လင်းနေတယ်အစ္ဆဒံတမ္ပတာတဲ့နောက်တော့စေတသောဧကောတိဘောင်ဟောစေတသောဧကောနိဘောင်တဲ့စိတ်အစဉ်မှာလည်းတခါတည်းမုံမြက်မြက်နဲ့တည်ကြည်နေတယ်တမာတိဖြစ်လာစေတသောဧကောတိဘောင်အဝိတကံအဝိဇာရံဝိတလည်းမရှိတော့ဝိဇာရလည်းမရှိတော့ဒီချိန်မှာဝိတဝိဇာရမရှိတော့စောစောကရှေ့ကဇံမာကဝိတဝိဇာအခုဒီမှာလည်းကြာဟော အဝိတကံအဝိကအဝိတကံအဝိဇာရံတမာရိဇံဟောဓမ္မပြောချင်တာတမာရိဇတမာရိဇံဆိုတာတမာရိဇတမာရိကြောင့်ဖြစ်တာဘာကြောင့်ဖြစ်လဲဟုတ်ရှိတော့ကချမ်းသာကြတော့ကသူကဝိဝေကဇံនិဝရဏကင်းသွားလို့និဝရဏကင်းခြင်းကြောင့်ဖြစ်တဲ့ဒါပိဋိဒုက္ခအခုအခုဒီဒုတိယဇံလည်းရောက်လာအောင်အဲ့လိုမဟုတ်တမာတိဇံတမာတိကြောင့်ဖြစ်တဲ့တမာတိဇံပိဋိဒုက္ခဒုတိယဇာနံဥပဒံပစ္စဥယရတိ ဟောတမာတိဇံတမာတိကြောင့်ဖြစ်တဲ့ပိဋိဒုက္ခပိဋိဒုက္ခချင်းမတူတော့ဘူးဘာကြောင့်ဒါကိုပြောရမလဲတခါလေမှတကယ်လုပ်လုပ်ငန်းခွင်ထဲကိုရောက်သွားတဲ့သူတော်ကောင်းတယောက်အနေနဲ့ကတော့ဒါအထူးဘာမှပြောစရာမလိုပထမဇန်နဲ့ဒုတိယဇန်ဒါတိုင်းတာနိုင်စာစရာလေသူ့မှာအများကြီးစကားပြောစရာမလိုဘူးပထမဇန်ရောက်သွားတဲ့ပုဂ္ဂိုလ်ဒုတိယဇန်ကုလို့ဒုတိယဇန်ရောက်သွားရင်ပထမဇန်ထက်ဒုတိယဇန်ဒီအင်မတန်မှာတာလွန်ပြီးတော့မုံမြတ်တယ်ညီတက်တယ်ချမ်းသာတယ်ဆိုတာကသူ့ရဲ့ကိုယ်ပိုင်အတွေ့အကြုံနဲ့ပေါ့ဟို နားလေသွားပြီသို့တော့အချို့ကကြတော့ပိဋိဒုက္ခမဲ့ပထမဇာမှာလည်းပိဋိဒုက္ခမဲ့တတိယဇာဒုတိယဇာမှာလည်းပိဋိဒုက္ခမဲ့ဘာထုလဲဘာထုလဲဆိုတော့ခုနနိဝရဏကင်းလို့ဖြစ်တဲ့ပိဋိဒုက္ခဒီမှာကဒါတမာရိကြောင့်ဖြစ်တဲ့ပိဋိဒုက္ခဆိုတော့အဲ့ဒါတော့နည်းနည်းလေးကွာခြားသွားတယ်ဆိုလိုရင်းကတော့တမာရိဒီဂရီချင်းမတူတော့တဲ့အတွက်ကြောင့်ဒါဝမ်းမြောင်းနေတတ်မှုချမ်းသာမှုတွေဒီလေဒါကွာခြားသွားတယ်လို့ဒီလိုလေးတော့ ဒါဒုဒ္ဒဂါကြီးတွေဒုက္ခမကြီးတွေနားလဲအဲ့တော့ဒီနေရာမှာခုနပြောတဲ့တမာတိဇံပိတိဒုက္ခတမာတိကြောင့်ဖြစ်တယ်ပိတိဒုက္ခကိုခံစားပြီးနေတယ်ဒါကိုဒုတိယဇံလို့ခေါ်တယ်တဲ့။အော်နောက်တကဒီဒုတိယဇံရတဲ့ပုဂ္ဂိုလ်ကဒါတတိယဇံကိုတဆင့်တက်ပြီးအားခဲ့ပြီးတော့စူးစမ်းအမှဖြစ်တယ်။အဲ့တော့တတိယဇံဆိုရင်တတိယဇံကိုဘာလဲလို့မေးတဲ့အခါကျတော့ပိတိယဇာဝိဒါကဥပကကောဇာဥယရတိတတောဇာတမ္ပဇာနောဒုက္ခိဇာကာယေနာပရိတံဝိတေတိ ဩသူတစ်ချက်ချင်းနေတယ်ဒုက္ကိဉ္စကာယနာပရိတံဝိတ္တိယန္တံရိယအာစိတ်ခန္တိဥပကဘောတတိမဒုက္ခဥယာရိတိတတယံဇာနံဥပါဒံမေတ္တဝိယတတိတတယဇံဒီလိုပြောတယ်အဲ့တော့အဲ့မှာပိဋိယဇာဝိဒါကပိဋိကင်းသွားပြီဟောတတယဇံလည်းရောက်တော့ခုနစောစောကဒုတိယဇံမှာဝိတ္တဥစ္စာဓာတ်ဒါဥပဒမငြိမ့်သွားပြီဝိတ္တဥစ္စာဓာတ်အခုဒီတတယဇံလည်းရောက်တော့ပိဋိယဇာဝိဒါကပိဋိလည်းကင်းသွားဟောပိဋိကင်းပြီးတဲ့အခါကျတော့ ဥပက္ခာဇဥပက္ခကောဇဝိရတိစိတ်ကိုအလဲလျက်ကလေးထားပြီးတော့နေတယ်လည်းလို့ရှုပြီးတော့နေတယ်တတောသာတမ္ပဇာနောဒါတတော်လို့ခေါ်တဲ့တတိတမ္ပဇာနာလို့ခေါ်တဲ့ပညာဒါတွေလည်းပဲထင်ရှားဖြစ်နေပြီလို့ဒီလိုပြောတာတတောဇာတမ္ပပိတိယဇာဝိဒါခဥပက္ခောဇာဝိရတိတတောဇာတမ္ပဇာနောဒုက္ခင်ဇာကာယေနပရိတံဝိတတိတတောဇာတမ္ပဇာနောတတောဇာတတိရှိလေးရဲ့တမ္ပဇာနာဆင်ခြင်းပြီးတော့နေတယ် ဟောဒုက္ခိနာကာယနာပရိတံဝေဒိတိဒါချမ်းသာကိုကိုဖြင့်ခံစားနေတယ်တနည်းအားဖြင့်နာမကာယလို့ခေါ်တယ်ကိုဖြင့်ခံစားနေတယ်ဒုက္ခိနာပရိတံဝေဒိတိနောက်တကဒီဒီပိုင်းလေးမှာထူကြတာယန္တန်ရိယံအာစိတ်ခန္တီယန္တန်ရိယံအာစိတ်ခန္တီထိုသူတော်ကောင်းကိုထိုသူတော်ကောင်းဆိုတာတတိယဇန်ရနေတယ်ထိုသူတော်ကောင်းကိုတဲ့အရိယအာစိတ်ခန္တီသူတော်ကောင်းတွေအရိယသူတော်ကောင်းတွေကချီးမွမ်းကြတယ်ဘယ်လိုချီးမွမ်းတော့ ယန္တန်တရားစိတ်ကံလေးဥပကကောတတိမာဒုက္ခဝိဟာရီဥပကကောဒါဥပကနဲ့နေလေးရှိသူ တနည်းအားဖြင့်စိတ်ကိုအငြင်းအညွတ်အငြင်းအမြထားတတ်သူဥပကကောတတိမာတတိရှိသူအာတတိမြဲတတိအားကောင်းတတိရှိသူဥပကကောတတိမာဒုက္ခဝိဟာရီချမ်းသာစွာ နေလေးရှိသူဒီစကုံးလေးကတော့ဓမ္မှုရှိတယ်အဲ့တော့တရိယဇံကိုရောက်နေပြီဆိုမှဒါဒုက္ခဝိဟာရီတိဆိုတဲ့အမည်ကရောက်တာ အဲ့တော့ဒကာကြီးရဲ့ဒကာကြီးဒီကာမဂုဏ်အာယုန်လေးနဲ့ချမ်းသာနေလို့ ਨੇ အချမ်းသာခံစားနေရပြီလို့ဒါလို့ဆိုလို့မရဘူးတတိယဇန်လောက်မှမရသေးရင်တော့လောကီချမ်းသာတွေကိုတို့ဒကာကြီးရဲ့ဒကာမကြီးအပြည့်စုံခံစားဘူးပြီးပြီလို့ပြောလို့ရပါမလားမရပါဘူးမရဘူးအဲကာမဂုဏ်အာယုန်တွေတော့ခံစားရင်ခံစားဖို့မယ်ဒါပေမဲ့လောကီအာယုန်တွေထဲမှာအတာဆုံးအမြတ်ဆုံးနဲ့အခုလိုအရိယာသူတော်ကောင်းတွေဘုရားဆရာရှိတဲ့အရိယာသူတော်ကောင်းတွေချီးမွမ်းတဲ့ဒါချမ်းသာလောကီချမ်းသာထဲမှာ အသာဆုံးအမြတ်ဆုံးသောချမ်းသာကိုတော့မိမိတို့ဟာဒါမရရှိသေးဘူးလို့ဒီလိုသဘောကျနှိမ့်ချပြီးငါတို့ဒီဗျံဆက်ရှိတဲ့ရိယာသူတို့ကောင်းတွေချီးမွမ်းတယ်အသာဆုံးအမြတ်ဆုံးသောလောကီချမ်းသာတွေကိုဒီဘဝမှာခံစားရအောင်ဒါကြိုးစားကြမယ်ဆိုတဲ့စိတ်နဲ့ခံစားခြင်းနဲ့စိတ်တို့တခါကြီးဒီမကြီးပေါက်သွားရင်တော့ဒါမကြခင် ကြောင်ရောက်လာမှာပဲဟုတ်ပလားကြခင်ကြောင်ရောက်လာမှာပဲကဲဒါတော့အဲ့တော့ဒါကတတိယဉာဏ်ချမ်းသာပေါ့ အဲတတိယဇန်ချမ်းသာတတိယဇန်ကိုတကြောင်မလို့ကြီးမွမ်းကံပေါ့ဒါလိုပဲဆိုကြပါအဲတော့တတိယဇန်ဒီပိရိယဇဝိတာကပိဋိကကင်းသွားပြီးဥပကောကဇဝိရတိစိတ်ကိုညီမြထားပြီးတော့နေတယ်ဟောနောက်တကသူကင်ဇာကာယနာပိတံဝိတတိဒါနမကာယဖြင့်ချမ်းသာကိုခံစားပြီးတော့နေတယ်တတိယဇန်ရောက်သွားပြီးခုနချမ်းသာကလောကီချမ်းသာထဲမှာအသာဆုံးအမြတ်ဆုံးသူ့အထက်မှာလောကီထဲမှာချမ်းသာဆိုတော့မရှိတော့မရှိတော့တဲ့အတွက်ကြောင့်ဒီချမ်းသာဒီလောကီချမ်းသာထဲမှာအသာဆုံးအမြတ်ဆုံးဖြစ်တဲ့ချမ်းသာဆိုတတိယဇန်ကိုဝင်စားပြီးတော့နေအင်မတန်မှာ ယောဂီကဒါဒကာကြီးတွေဒကာမကြီးတွေပုံဖော်ပြီးကြည့်ပေါ့ဦးဇင်းတို့တနေ့မှာဆရာနန္ဒာကဘုရားရှင်ချင်းချင်းကပ်ဘုရားရှင်ချင်းချင်းကပ်ပြီးတဲ့အခါကျတော့ဘုရားရှင်ကိုအဲ့ဒီမှာကောသလမင်းကြီးကလည်းချင်းကပ်နေတာပေါ့ကောသလမင်းကြီးကချင်းကပ်နေတဲ့အချိန်မှာအဲ့မှာသူတို့ပြန်သွားတဲ့အချိန်ဘုရားရှင်ကိုရှင်အနန္ဒာကလျှောက်တဲ့အပိုင်းလေးမှာတို့တကကြီးတွေမှာဒီကာရာလေးတော့ယာပြီးသားဖြစ်လိမ့်မယ်ဒီဝတပတိအာရိသောရတ္တိမာပါဠိစန္ဒီမှာတဏ္ဍောခတ္တိယောတပတိဇာယိတမ ဇာယီဗြမတိဒီဝတပတိအာရိသောရတ္တိမဝါရိစန္တိမတဏ္ဍောခတ္တိယော တပတိဇာယီတပတိဗြမနော အထတပမဟောရတိဗုဒ္ဓတပတိဒေသတာဆိုတဲ့ဒီကာရလေးဒါရပြီးသားဖြစ်ပြီအဲ့မှာဗာပြောတော့ဒီဝတပတိအာရိသောနေ့ခါမှာတောက်ပါတယ်တနည်းအားဖြင့်ကျက်တိမင်္ဂလာရှိတာကနေပဲအနေမင်းကြီးကဒီဝတပတိအာရိသောရတ္တိမဝါရိစန္တိမညအခါမှာဆိုရင်တော့လာမင်းကြီးဒီဝတပတိအာရိသောရတ္တိမဝါရိစန္တိတဏ္ဍောခတ္တိယောတပတိ ဟောအာတခါတည်းမင်းတွေကတော့တခါတည်းဟိုတဏ္ဍတော့တခါတည်းမင်းမြောင်တဏ္ဍာတွေစင်မြန်းပြီးတော့ဒါဝတ်ဆင်ထားရင်လည်းပဲသူတို့ကလည်းအမတန်မှတင့်တယ်ဒါမင်းอ่ะနောက်တခါဒီဘတပတိအားရဆိုဒါတိမတဏ္ဍတော့ခက်ပြီးတော့ဇာယိတပတိပြမနောဟောဇာယိတပတိပြမနောဇံဝင်စားပြီးနေလို့ရှိရင်ဒါဟိုပြမနလို့ခေါ်တဲ့ပေါ့ဒါမြတ်သောအကျင့်ကိုကျင့်နေတဲ့သမဏပြမနာတွေအတွက်ကတော့ဒါအင်မတန်တင့်နေတာပဲအဲ့တော့ဇံဝင်စားနေတင့်နေတာပဲဒါအင်မတန်မှာ ဟိုတင့်တင့်တဲတဲရှိတယ်ဒါဘုရားစာကြီးအလေးရာသူတော်ကောင်းတွေဒါချီးမွမ်းတာအဲ့တော့ဇံကတော့ခဏပြောလောကီဇံလောကုတ္တရာဇံရှိတာပေါ့ကဲထားအဲ့တော့ဒီကြောင့်မလို့ဒီမှာတတိယဇံရောက်သွားပြီဆိုတဲ့ယောဂီသူတော်ကောင်းကတချို့ဆိုလို့ရှိရင်တတိယဇံရောက်သွားပြီစတုတ္ထဇံကိုဟိုတက်ပြီးတော့မကူးကျင်ကြတော့သူကဘာဖြစ်လို့လဲဆိုတော့အစင့်စင့်သူတက်လာတယ်ပထမဇံပထမဇံချမ်းသာကိုခံစားရတဲ့သူတော်ကောင်းကသူရှင်းကမခံစားဘူးတဲ့ပထမဇံတော့သူခံစားရတဲ့အတွက်ကြောင့်အင်မတန်ကျေးနပ်တယ်အဲ့ဒီဒုတိယဇံကူးသွားဆိုဒုတိယဇံဒီ ထမဇန်တဲ့ပို့ပြီးတော့တာလွန်လဲဆိုတာကိုသူတို့ကကိုကိုယ်တိုင်သိနေအဲ့ရနေတတိယဇန်လည်းရောက်သွားတော့တတိယဇန်ကချမ်းသာကြတော့မလွတ်ချင်တော့ဘူးအဲ့တတိယဇန်ကြီးအမတန်ဟိုကောင်းတယ်ဆိုပြီးတော့တို့ဒါယောဂီတွေကဟိုပြန်လည်ပြောတာကတော့ဒီဘိုင်းမှာတော်တော်ကိုထင်ရှားတယ်တတိယဇန်ရောက်လာတယ်ကဲထားအဲ့ဒါတတိယဇန်အတရဇံရောက်ပြီဆိုတဲ့သူတော်ကောင်းစီတဆင့်တက်ပြီသရုဒ္ဒဇံကုမှဆိုတော့သရုဒ္ဒဇံကိုဒီအနာမနာပြိပကနိမိတ်ကိုပဲစွစွစသနဲ့ရှုလိုက်လို့ရှိသရုဒ္ဒဇံကိုဒါစိုက်ပါ အဲ့တော့သရုတ်ရဇံဆိုတာဘာလဲလို့မေးပြန်တော့ဒုက္ခသသဘာနာဒုက္ခသသဘာနာပုပ်ဝေဝဒေါမနတဒေါမနတနံအထင်ကမအဒုက္ခမတုခံဥပခတတိပါရိတုတ်တေသရုတ်တံသာနံဥပဒံပိစ္ဆဝိယတတိဟောဒါစတုဋ္ဌဇံပဲအဲ့တော့ဘာပြောတော့ဆိုဒုက္ခသသဘာနာဒုက္ခသသဘာနာဒါဒုက္ခကိုလည်းပယ်ထားမယ်ဒုက္ခဒုက္ခကိုလည်းပယ်ထားမယ်ပုပ်ဝေဝဒေါမနတဒေါမနတနံရှင်ဥကပင်ဒါနှစ်သက်မှုဆိုတဲ့ဝမ်းမြောက်မှုဆိုတဲ့ဒေါမနတ အလိုမကျမှုဆိုတဲ့ဒေါသနော်နှလုံးမသားမရမှုဆိုတဲ့ဒေါသဒီတရားတွေကဘာလို့ရှေ့ဥကပင်သူကပုပ်ဝေယသောမနတသောမနတဒေါမနတနဲ့အဋ္ဌင်္ဂမှာခြုံငိမ့်သွားတယ်။အော်ခြုံငိမ့်သွားတဲ့အတွက်ကြောင့်ဘာဖြစ်တော့ပုပ်ဝေယသောမနတဒေါမနတနဲ့အဋ္ဌင်္ဂမှာအတုကမတုခံဟောဒီမှာလာပြီးပြောင်းသွားပြီးဝေဒနာကရှေ့ကတောက်ချောက်လာနေတာဝေဒနာဘိုင်းမှာပထမဇန်မှာဆိုရင်ဝေဒနာမှာဒုက္ခဝေဒနာဒုက္ခဝေဒနာဒုတိယဇန်ဒုက္ခဝေဒနာတတိယဇန်ဒုက္ခဝေဒနာ ဒီသရုတ်တဇန်လည်းရောက်တော့ဇန်ကာတွေလည်းယော့သွားသလိုဝေဒနာလည်းပြောင်းသွားပြီဥပ္ပက္ခနဲ့ဧကကရာနှစ်ခုပဲရှိတယ်ဆိုတော့ဒီမှာဝေဒနာပြောင်းသွားပြီဥပ္ပက္ခဒါကြောင့်မလို့သရုတ်တဇန်ဒီလောကီချမ်းလောကီဇန်တစ်ခုဖြစ်ပေမဲ့တတိယဇန်ဒီပဲချမ်းသာကလိုက်တယ်သရုတ်တဇန်မှာချမ်းသာမှာပါတဲ့အတွက်တတိယဇန်ကိုလောကီချမ်းသာတဲ့မှာအသာဆုံးအမြတ်ဆုံးလို့ပြောတာကောင်းပြီအဲ့တော့အဲ့မှာအတုကမတုကံဥပ္ပခာတတိပါဠိတုတ်တယ်ဥပ္ပခာနဲ့ ဒါလက်လွတ်ရှုပြီးတော့စင်စင်ချင်းချင်းတတိနဲ့ပြည့်စုံစုံနေတယ်ဒါကိုသုဒ္ဓအစံလို့ခေါ်တာဟောဒါကတော့အာနာပါနကိုအားထုတ်တဲ့သူတော်ကောင်းဒီဒါကိစ္စဆုံးပဲအာနာပါနကိုအားထုတ်လို့ချင်းဒါသမထလမ်းကတော့ဒါအာနာပါနကကိစ္စဆုံးသွားပြီတမသူစိတ်ဓာဝိတ္တိဘိုင်းမှာသုဒ္ဓအစံလို့ဒါဟိုအာနာပါနကလမ်းဆုံးပြီအဲ့ရနေတစင်တက်ပြီးမိမိတို့ကဒီအာနာပါနနဲ့သုဒ္ဓအစံကိုရောက်သွားပြီဆိုတဲ့သူတော်ကောင်းတနည်းအားဖြင့်တမာတိကိုအောင်မြင်ပေါင်းမြောင်သွားပြီဆိုတဲ့သူတော်ကောင်းက ဒီအပိုင်းမှာဦးဇင်းတို့ရွေးချယ်စရာတွေရှိသွားတယ်ဒီပိုင်းမှာရွေးချယ်ရမယ်ဆိုတော့ခုလိုအာနာပါနာကိုပေါင်းမြောက်သွားတဲ့သုဒ္ဓတန်ပေါင်းမြောက်တဲ့ပုဂ္ဂိုလ်ဒီဘုဘကသမထကမ္မထန်တွေကိုစက်ကူးမယ်ဆိုလေအမတန်ထိုသူတော်ကောင်းအတွက်လွယ်ကူသွားပြီအဲတော့မလို့ဒီဘက်ကဝိပဿနာပိုင်းကိုဒီခါလေးကူးခြင်းလို့ရုပ်တည်နာတွေကိုဒီခါလေးသိသိတော့မယ်ဆိုတော့ဒီပိုင်းမှာသိသိလို့ရတယ်ဒီလောက်ရထားတဲ့သူတော်ကောင်းအတွက်ကတော့ဆိုကြပါစို့ဒီသမထကမ္မထန်ကိုအာနာပါနာနဲ့သုဒ္ဓတန်တော့ကိုပေါက်ပြီဆိုတဲ့သူတော်ကောင်းက ရုပ်ကမ္မဋ္ဌာန်းနာကမ္မဋ္ဌာန်းဒါဝိပဿနာကိုကုကျင်ကြိုက်တဲ့အပိုင်းကအစယူရတယ်ပေါ့နာကမ္မဋ္ဌာန်းကအစလည်းရနိုင်တယ်ရုပ်ကမ္မဋ္ဌာန်းကအစလည်းရနိုင်တယ်နာကမ္မဋ္ဌာန်းကအစရင်တော့ဒီဘက်မှာဒါဟုတ်စဉ်တို့ရုပ်ကမ္မဋ္ဌာန်းကစရင်တော့ဒီဘက်မှာဓာတ်ကြီး၄ပါးကိုဒါပြန်ရှုလိုက်ရှုလိုက်လို့ရှိရင်ဒီလိုသမารီအားကောင်းနေတဲ့သူတော်ကောင်းတို့တော့ဓာတ်ကြီး၄ပါးကိုသဘောတရားဆန္ဒမျိုးကိုစနစ်တကျရှုလိုက်လို့ရှိရင်တထိုင်ထဲမှာလည်းပဲဒါတခါလေဥပ္ပစာရသမารီလောက်စိုက်ပြီးတော့အကြည်တုံးဖန်တုံးမှန်တုံးလို့ဟိုဒီကဲတုံးလို့ဒီလိုပေါ့ ဟိုခန္ဓာကိုယ်ကြီးပျောက်ပြီးတော့ခြေလက်ကောင်းခါပျောက်ပြီးတော့ဒါဒီကရုံခါတော့မှန်တော့လို့ဒီလိုမျိုးအကြည်ဓာတ်ကြီးကိုသွားပြီးတွေ့တတ်တယ်တွေ့တတ်တဲ့သူတော်ကောင်းကလည်းတခါတဆင့်တက်ပြီးအဲ့အကြည်ဓာတ်ကြီးမှာဒါအကယ်၍များယုတ်ကလတ်တွေမကွဲခဲ့ဘူးဆိုရင်အာကာသဓာတ်ကိုရှာလိုက်လို့ကြီးမကြခင်ဒီတထိုင်တွင်းတထိုင်တွင်းပေါ့မှာပဲဒါဟိုယုတ်ကလတ်တွေကိုမြင်ရတဲ့အစဉ်ပေါ့တန္တရိကနသမုဝကနတန္တရိကနပြုံမယ်ပေါ့ အဲပြိုးသွားတဲ့အခါကျမှဒါကလေးအဲ့မှာယုတ်ကလတစ်ခုတစ်ခုမှရှိတဲ့ဒါပရမတ္ထဓာတ်သားတွေကိုတဆင့်တက်ပြီးတော့ဒါရဝိယဘောဒီသောဝါယောဝနာကန္နာဓာတ်သားဆိုတဲ့ဒီယုတ်ပရမတ္ထတွေကိုတဆင့်တက်ပြီးတော့ဟိုရှုပွားသိသိချင်းဆိုတဲ့လုပ်ငန်းကိုတဆင့်ကုန်ရင်ဒါယုတ်ကမ္မထံကိုလောလောကူကူနဲ့ဒီဘိုင်းမှာအောင်မြင်နိုင်တယ်။သင်တို့တကယ်ဒီလက်တွေ့ကျင့်တဲ့အပိုင်းမှာလည်းယောဂီတွေဒီဒီလိုသမထကမ္မထံတစ်ခုခုကိုအောင်မြင်ခဲ့ပြီးပြီဆိုတဲ့အပိုင်းမှာဒီယုတ်ကမ္မထံကိုတရားရင်တော့သိမြန်တယ်။အခုပြောသလိုပေါ့တထိုင်တွင်းနှစ်ထိုင်တွင်းမှာပဲတခါလေပေါက်မြောက်သွားနိုင်တယ် ပေါ့မြောက်တဲ့ယောဂီကများတယ်ချိန်သိပ်ပြီးအများကြီးမပေးရဘူးပေါ့အဲသို့တော်လည်းချွင်းချက်အနေနဲ့တော့အချို့တော့ရှိတာပေါ့ဒါဟိုနည်းနည်းကြာတာလည်းရှိရေပုံရရာဂိုင်းတော့အများစုကတော့ဒီဘက်ကသမဏကမ္မဋ္ဌာန်းကိုပေါင်းရောက်သွားပြီအောင်မြင်သွားပြီဆိုတဲ့သူတော်ကောင်းအတွက်ဓကမ္မဋ္ဌာန်းကိုရှုလိုက်ဓကမ္မဋ္ဌာန်းကိုပြေးလိုက်လို့ရှိရင်မကြခင်မှာပဲဒါလောလောကူကူနဲ့ယုတ်ပရမဆိုင်အောင်ရှုနိုင်တဲ့သဘောလေးတွေရှိတယ်ပေါ့ကဲဒါအဲ့ဒါကဒါယုတ်ကမ္မဋ္ဌာန်းကကုနကမ္မဋ္ဌာန်းဆိုလည်းပဲဦးဇင်းတို့ဒီညမှာသူတော်ကောင်းတယောက်ကခုနဇန်အင်္ဂါတွေကိုဆင်ញင်းနေတယ်ဆိုတဲ့အတွက်ကြောင့် ဒီမှာဆိုကြပါစို့ပထမဇန်ဆိုရင်ဒါပထမဇန်မှာရှိတဲ့ဝိတ္တဝိဇာနာဒါတိတိနံတရားပဲတွန်းတော်သူကဒီဘက်မှာဇန်အင်္ဂါတက်တက်ကလေးဆင်ကျင်းနေတာပေါ့ဒီမှာဆိုကြပါစို့ဟိုဒုတိယဇန်ဆိုတဲ့ပိဋိတုကဧကဂရဒါနံတရားတွေပဲနံတရားကိုသူကဒီမှာတွေကစပြီးယဉ်နေနေပြီယဉ်နေနေပြီဆိုတဲ့သူတော်ကောင်းတယောက်ကတခါလဲနံတရားကိုတကယ်စဉ်းကြည့်ကြရှုမယ်ဆိုရင်ဒီဘွေမနောကြီးမှာပဲဒီချိန်မှာတော့ ဒီဘွေမနောညီမှာမိတွဲပြတော့ဇန္တန်လေးကဥမာပထမဇာမှာဆို34လုံးရှိမယ်ဒီ34လုံးကိုသူကဒီဝိတ္တဝိစာရရှုသလိုပဲတခါတည်းဖတ်တာဝေဒနာတင်ညာစေတနာဧကဂရဇီဝိနေမနာတိကာရဝိတ္တဝိစာရဒီမောကဝရိယပိတိဒုက္ခဧကဂရစသည်ပိတိဒုက္ခဆိုတဲ့ဒီလိုဒီပထမဇန်နန္တရားတွေကိုသိကြည့်သွားရင်လေသူကဒီမှာတော့ရှောက်တာနန္တရားတွေကိုသိကြည့်လို့ရတယ်ဒီလိုသိကြည့်လို့ရရင်တော့ဒါဘာကြောင့်သိကြည့်လို့ရလဲနံကမ္မထံကိုလွယ်လွယ်ကူရလဲဆိုတော့ဝိတ္ထုနဲ့အာယုံကိုသိနေလို့ပဲဘာကိုသိနေလို့ ဝတ္ထုနဲ့အာယုံကိုသိနေလို့ပါဗျာ။ဒါကနံကမထမ်းကိုရှုတဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဟိုဒါနားလည်ထားမယ်အရာဝတ္ထုတကူပေါ့။ဝတ္ထုနဲ့အာယုံကို သိထားရင်ဒီနန္တရားတွေကိုရှုကြတာအင်မတန်မှဟိုသိဖို့ရန်လွယ်ကူတယ်။တနည်းအားဖြင့်ပြောမယ်ဆိုရောရှက်ရှုထွေးခြင်းမရှိတော့ဥမာဓာရတွေမကူတော့ဘူးပေါ့ဝိတုနဲ့အာယုံကိုသိသိထားတဲ့အတွက်ကြောင့်ဓာရအလိုက်ရှုသွားမယ်ဆိုရင်သူကဝိတုကိုလည်းသိတယ်အာယုံကိုလည်းသိတယ်ဝိတုဆိုတော့ဥမာဟို ရူပအောင်လိုင်းဆိုလို့ရှိရင်ဆိုကြပါစို့မျက်စိဆိုလို့ရှိရင်ဒါမျက်စိဆိုတဲ့ဒီစက္ကုကြီးဒီဒါမျက်စိစက္ကုဒေါရမှာရှိတဲ့ဒါမိယာဝတ္ထုဒီဝတ္ထုကိုလည်းကိုကသိထားတယ်အာယုံကိုလည်းသိထားမှာနားဆိုလည်းထို့တူပဲသောတာဝတ္ထုလို့ခေါ်တဲ့နားကြီးကိုလည်းသိထားတယ်အတန်ကိုဆိုတဲ့အာယုံကိုလည်းသိပြီဒီလိုသိသိသွားလို့ရှိရင်တော့သူကဒီနံကမတန်းကသိပြီးတော့ရောရက်ရှုပ်တွေးမှုမရှိဘူးဟိုရှင်းလင်းတယ်ပေါ့နော်ရှင်းလင်းတယ်လူတွေကူကူနဲ့သိညာတို့တော့ကြောင့်ဒီအပိုင်းဒီနေရာကိုရောက်လာတဲ့သူတော်ကောင်းတယောက်ဒီဒါနံကမထံကိုကူးမယ်ဆိုတော့ဒါကူးလို့ရတယ် နာကမ္မထံကိုကူးမယ်ဆိုအဲဒီသူဒီနာကမ္မထံလမ်းကြောင်းကသွားလို့ရအဲ့လိုမှမဟုတ်ဘူးဒီဝိပဿနာကိုတော့မကူသေးဘူးဒီသမထတော့ရပြီဆိုရင်တော့ကဲဆက်ပြီးတော့သမထပိုင်းလေးကိုကူးကျင်တယ်သမထပိုင်းလေးကိုဆက်သွားကျင်တယ်ဆိုတဲ့သူတော်ကောင်းတွေကဒါသွားလို့ရတယ်အဲ့တော့သမထပိုင်းကိုဆက်ပြီးတော့သွားကျင်တယ်ဆိုတဲ့သူတော်ကောင်းတွေတော့ဘာလို့မှမလုပ်လို့မေးတဲ့အခါကျတော့ဦးဇင်းတို့ဒီကတိုင်းတို့စသည်အပြင်ဒါတွေကိုတောက်ချောက်ရှိလို့ရပြီသို့တော်ဦးဇင်းတို့ကဒီမှာတော့ ဒီဦးဇင်းတို့ဒီမှာသင်ပေးနေကြပါဘူးတို့သမီးတို့ကျေးဇူးတော်ရှင်ဘာလို့ဆရာတော်သင်ပေးနေကြအတိုင်းပဲဦးဇင်းတို့လည်းယောဂီတွေကိုဒီမှာတော့သင်ပေးနေရှိအဲ့ဒါကတော့ဘာလဲဆိုတော့ဦးဇင်းတို့ဒီဘက်မှာလွယ်ကူတဲ့အပိုင်းတွေရလေဒီအာနာပါနနဲ့ကတော့အခုလိုပေါ့အားထုတ်လိုက်လို့သရတဇံလောက်ပေါက်သွားပြီဆိုတဲ့သူတော်ကောင်းကဘာဖြစ်လာတော့ဆိုတော့တမာရီတွေအားကောင်းတမာရီတွေအားကောင်းတဲ့အခါကျတော့လင်းအောင်ကြီးတွေကလည်းတိတ်ပြီးတော့အားကောင်းလင်းအောင်ကြီးတွေအားကောင်းတဲ့အခါကျတော့အဲ့လင်းအောင်ကြီးတွေကရေပုံရတော့ဦးဇင်းတို့ဒီအာနာပါနကိုသရတဇံလေးလောက်ပေါက်သွားတဲ့သူတော်ကောင်းမှာအာနာပါနကိုအားထုတ်နေပြီ ဒီစရုဒ္ဓဇံလောက်ရောက်နေပြီဆိုတော့ကဒီလင်းရောင်ကြီးတွေကလည်းအင်မတန်အားကောင်းတယ်အာနာမနာပฏิပါကနိမိတ်တို့ခေါ်တဲ့ဒီနိမိတ်ကလည်းကြည်လင်တောက်ပါပြီးတော့ဒီတမာရီကြောင့်ဖြစ်တဲ့လင်းရောင်ကြီးတွေကဒီမိမိအစ္ဆဒမာရီမဟုတ်ဘဲနဲ့ဝိညာဉ်ပတ်ချာခန္ဓာကိုယ်ဝိညာဉ်ပတ်ချာဒီဒီလင်းရောင်တွေကဖြန့်ကျက်ပြီးကြာနေတတ်တယ်အကြာနေတဲ့အခါကျတော့ခန္ဓာကိုယ်ဝိညာဉ်ပတ်ချာကြီးဒီခါလေးယောဂီသူတော်ကောင်းရဲ့အသိဉာဏ်တွေမှာလင်းပြီးတော့နေလင်းရောင်အဲ့လိုနေတဲ့အခါမှာအကောင်းဆုံးကတော့ဗာလဲဆိုတော့ဦးဇင်းတို့ဒီဘက်မှာ32ခုတ္တသာကိုကူးတာတော့အကောင်းဆုံးပဲကာကတ္တတတိပေါ့ ကာကတာတတိကိုခေါ်တဲ့ဒီ32ကုဋ္ဌာသာအပိုင်းလေးကိုကုသွားရင်တော့ဟိုတခါလေးနဲ့ဟို32ကုဋ္ဌာသာကိုလည်းကာကတာတတိကမ္မထံကိုလည်းသိကြည့်ပြီးသားဖြစ်သွားဘူးပေါ့ဒါကြောင့်မလို့ဦးဇင်းတို့ကျေးဇူးတော်ရှင်ဖောက်ဆရာတော်ကတော့ဒီဘိုင်းမှာဒါအာနာပါနနဲ့သရုပ်ရသံတော်ပေါက်ပြီဆိုတဲ့သူတော်ခေါင်းကိုဦးဇင်းတို့32ကုဋ္ဌာသာကမ္မထံကိုသင်ပေးတာပေါ့အဲ့တော့32ကုဋ္ဌာသာကမ္မထံကိုသင်ပေးခြင်းနဲ့ဟိုအထုတ်တော်မယ်ဆိုတဲ့သူတော်ခေါင်းကတော့ဥဇာပထမဦးဇင်းတို့ဒီ32ကုဋ္ဌာသာကိုတော့မိမိတို့က ဟိုရတာကိုလိုတာပေါ့ရတာပါမှဒါကဆက်ပြီးတော့သွားလို့ရမှာပေါ့အဲ့တော့ဒီညမှာဦးဇင်းတို့32ကုဋ္ဌကမ္မထံဘိုင်းကတော့ဒါဟိုဝိတ္တုရိမမတာကကတတတိဆိုပြီးတော့ဒီလိုလေးဘိုင်းမှာဖွင့်ထားတာရှိတာပေါ့ဆိုတော့ဒီ32ကုဋ္ဌကဦးဇင်းတို့ဗမာတိုက်ရိုက်ဟောထားတော့လို့ဆိုတော့ဦးဇင်းတို့ဒီမာသရိပဏတုတ်မှာပဲမာသရိပဏတုတ်ဦးဇင်းတို့ဒီကာနုပဒနာဘိုင်းကာနုပဒနာဘိုင်းမှာလည်းဒါဒီပရိပရိကုလမနာတိကာရ ဒါပပဆိုပြီးတော့ဒီပိုင်းလေးမှာဒါ32ကောဋ္ဌတာကိုဒါထည့်ပြီးတော့ဟောထားတာပေါ့ဒါသမထဘိုင်းအနေနဲ့ဟောထားတာရှိတယ်အဲ့တော့အလားလေးကိုဦးဇင်းတို့စပြီးတော့ဂိုင်ပြီးတော့ပြောကြရအောင်အဲ့တော့ဒီကဟိုအနာဘာနာနဲ့သရုတ်ရတဲ့ဒီတမာရီတွေကိုအောင်မြင်မြင်ထူထောင်နိုင်ပြီဆိုတဲ့သူတော်ကောင်းစီဒါတက်ဆင့်တက်ပြီးတော့ခုဒီဦးဇင်းတို့ဒီ ကာကရာတတိလို့ခေါ်တဲ့32ခုထာတာကိုဆက်ပြီးတော့သွားတဲ့အပိုင်းကိုခုသင်ပါပါအဲ့တော့ကာကရာတတိလို့ခေါ်တဲ့32ခုထာတာကိုရှုတော့မယ်ဆိုရင်ကျွန်တော်ဘုရားဟောပါဠိလေးကိုပြန်ပြီးသွားမယ်ဆိုရင်ဗာပြောတာတော့ကုဏဇဗရံဘိကဝေဘိကုဣမမေဝကာယံဗုဒ္ဓံပါဒတလာအတောကေတမတ္တကာတဇဗရိယန္တံဗုဒ္ဓနာနပကာရတအတုစီနောပစ္ဆဝကတိအတ္တိဣမသမိန်ကာယေပတဝိဓာတုအဘောဓာတုအတ္တိဣမသမိန်ကာယေကေသာလောမနကဒန္တာတဇော မန္တနာတုအတ္တိ အတ္တိမိဉ္ဇံဝကံဟရယယကနံကိလောမကံပိယကံပပ္ပတံအန္တံအန္တကုဏဥတရိယံပရိတမတ္ထလုံကံပိဋ္ဌံသေမံပုဗ္ဗောလောဟိတံတေရောမေရောအတဝသာခေလောသင်္ကာဟိကလတိကမုတ်တန္တိဆိုပြီးတော့ဒါကုဋ္ဌာသကမ္မထံပေါ့နော်32ကုဋ္ဌာသဘုရားရှင်ကဟောတာအဲ့တော့အဲ့မှာဗာပြောတော့အိမမေဝကာယံဥဒ္ဒံပါဒတလာအဒောကိတမတ္တကာ ဒီခန္ဓာကိုယ်ကြီးကိုကြည့်လိုက်မယ်ဆိုရင်ဥဒ္ဒံပါဒတလာအောက်ကစကြည့်မယ်ဆိုရင် ခြေပွားမှာစပြီးတော့တဲ့နောက်တကဥဒ္ဒံပါဒတလာအဒေါကေတမတ္တကာတခါလေဥကောင်းကနေစပြီးတော့လေအောက်ဆိုလို့ရှိရင်ဥကောင်းဆံပြားမှသည်ဦးဇင်းတို့ခြေပြားတိုင်ပေါ့ခြေပြားမှသည်ဒါခန္ဓာကိုယ်တစ်ခုလုံးပေါ့အဲ့မှာဘာပြောလဲတသပရိယန္တံဟောတသပရိယန္တံဆိုတာဘာပြောတာတော့လို့မေးတော့တခါလေဒီပိုင်းမှာတော့ဦးဇင်းတို့ အရေးအဆုံးရှိတယ်အရေးပြားနဲ့ပေါ့ဦးဇင်းတို့အရေးတူအရေးဖားနဲ့အရေးတူအရေးဖားနဲ့ဒီမှာတခါတည်းနဲ့ဟိုဖုံးအုပ်ထားတာပေါ့အဲ့လိုအရေးတူအရေးဖားနဲ့ဖုံးအုပ်ထားတဲ့ဒီခန္ဓာကိုယ်ထဲမှာဘာတွေရှိတော့လို့မေးတော့တသပရိယနံပူရဏဏပကာရတ္တဟော ပူရဏဏပကာရတ္တအသုစီနောပစ္စဝကတိပူရဏဏပကာရတ္တအသုစီနောပစ္စဝကတိဘာပြောတာလို့မေးတော့ပူရံပြည့်နေတာပဲနာနပကာရတ္တအထူးထူးသော အဲ့တော့ဦးဇင်းတို့ဦးကောင်းဆံပြားကနေပြီးတော့ခြေပြားတိုင်ခြေပြားကနေဦးကောင်းဆံပြားတိုင်ကိုရေတူရေပြားနဲ့ဖုံးအုပ်ထားအဲ့ဒီဦးဇင်းတို့ရဲ့ခန္ဓာကိုယ်ကြီးမှာဘာတွေတုံးလို့မေးတော့ခုနအဲ့ရေတူရေပြားနဲ့ဖုံးအုပ်ထားတာအဲ့ထဲမှာပြည့်နေတာပဲတဲ့တူတူပြပြဘာတွေပြည့်နေအောင်ဆိုတော့အတုစီနောတဲ့ဟောမစင်မကျေယွန်ရှာဆက်စုပ်ဖွယ်တွေနဲ့ပြည့်နေတာဘာနဲ့ပြည့်နေတာတော့မစင်မမစင်မကျေဆက်စုပ်ယွန်ရှာနဲ့ပြည့်နေပါလေဗျာမစင်မကျေ အဲရွန်ရှာဆက်စုပ်ွယ်တွေနဲ့ပြည့်နေတာအဲ့ဒါတွေကဘာတွေလဲလို့မြည်တော့တဲ့ခုနပြောတဲ့ကေတာလောမာနခဒန္တာတဇောဟောကေတာဟောဇံပင်ကေတာလောမာနခဒန္တာတဇောဇံပင်မွေးညင်ခြေစက်လက်တဲ့သွားအယီဆိုတဲ့ဟောနောက်တကဇံပင်ကေတာလောကနခကေတာလောမာနခဒန္တာတဇောမန္တနာရုအတ္တိအတ္တိမိညာဝကံမန္တန်အတအကျော်အယုရိုးရင်းခြင်းဒီကြောက်က အစသည်အပြင်ပေါ့ဒီလို32ကောတလအစုဝေးတွေနဲ့ပဲပြည့်နေတယ်ဆိုတာကိုဒါမိမိကအရှုဘဆင်ကျင်ရမယ်အပိုင်းရောက်လာပြီအဲ့တော့ဒီဘက်ရောက်လာတဲ့အခါမှာယောဂီသူတော်ကောင်းဒီဘာလို့ရလဲဆိုတော့နံပါတ်1ပေါ့နံပါတ်1ဒီဟာကိုဦးဇင်းတို့ကစနစ်တကျသူကနားလည်အောင်ကြိုးစားနားလည်အောင်ကြိုးစားတဲ့အပိုင်းမှာဥမာဥစ္စာပထမတော့ရအောင်ကြိုးစားတာပေါ့အဲ့တော့ဟို32ကောတလကြီးဒီခါလေးရရမလားဆိုတော့ရရင်တော့လည်းကောင်းတာပေါ့လေမရဘူးဆိုတဲ့သူတော်ကောင်းတော့ဘာလို့ရမလို့လို့မေးတဲ့အခါကျတော့ဦးဇင်းတို့စပြီးတော့ဥမာဆိုကြပါစို့၅ခုကြက်ပေါ့ အစံမင်းမွင်းကြီးခြေသက်လက်သက်သွားအရေးသို့မဟုတ်ပါဠိလိုဆိုလို့ရှိရင်ကေတာလောမာနကဒန္တာတဆောဟောဒါ၅ခုကြက်လိုက်ကြက်ပြီလို့ရှိရင်စရှုတော့မယ်ရှုတော့မယ်အပိုင်းကိုဒါလည်းနည်းနည်းလေးစပြီးပြောကြအောင်အဲ့တော့စရှုတော့မယ်ဆိုဘယ်လိုလုပ်ရတော့ဒီ32ခုရတာရှုခြင်းနဲ့သူတော်ကောင်းပါခုနအာနာပါနသုဒ္ဓဇံခုနအလွတ်ကြက်ပြီးပြီဆိုကြစို့ကြက်ပြီးပြီဆိုတဲ့အခါကျဘာလုပ်ရတော့ပမာဏဘာနာနဲ့တမာတိထူထောင်လာသုဒ္ဓဇံရောက်အောင်တမာတိထူထောင်လာသုဒ္ဓဇံရောက်ပြီဆိုမိမိအစ္ဆဒာကိုစပြီးရှုကြည့်ပါ မိမိဇ္ဇတာကိုစုစပြီးတော့ရှုကြည့်ပါဆိုမိမိဇ္ဇတာကိုရှုကြည့်တဲ့ပုံကိုဒီမလောက်ရမလို့အခုဟိုအနာဘာနာနဲ့သရုဒ္ဒဇန်ဒီသမာဓိထူထောင်တာထူထောင်တာပြီးတဲ့အခါသူလင်းအောင်ကြီးတွေကခုမိမိရဲ့ခန္ဓာကိုယ်ဝိညာဉ်ပတ်ချာဒီတာဖြန့်ကျက်ပြီးတော့ကြာရအောင်အဲ့လိုကြာရောက်နေတဲ့အချိန်မှာအိမ်မှာစပြီးတော့ဇံမင်းဒါရှုကြည့်ပေါ့တလုံးပဲရှုကြည့်ဇံမင်းဇံမင်းပေါ့ဗမာလိုဇံမင်းတို့မပါဠိလိုလည်းကေတာကေတာလို့ရှုကြည့်တဖြည်းဖြည်းနဲ့ဒီညံထဲမှာပေါ့ညံထဲမှာဒီဟာကထင်ရှားလာမှာ ဒီကုဋ္ဌာသတွေကထင်ရှားလာကုဋ္ဌာသတွေထင်ရှားလာတဲ့ပုံနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီမှာဟိုဒီကုဋ္ဌာသတွေမှာလည်းဦးဇင်းတို့နမိတ်ဆိုတာတော့ရှိတာပေါ့နမိတ်ဆိုတာရှိတဲ့အခါကျတော့ဒီကုဋ္ဌာသတွေကိုသူ့ဝဏ္ဏတန်ဌာနဒိတာဩကာသပြိစီရိနာဆိုပြီးတော့ဒီလိုဟောထားတာရှိအဲ့တော့အယောင်အပြင်နဲ့ထင်ရှားလာတယ်။ဥမာဆိုကြပါစို့ဆံမင်ကိုဆက်ပြီးတော့ရှုတတ်တဲ့သူတော်ကောင်းတယောက်ပဲဆိုကြဆို အဇမင်ဆိုတဲ့အယောင်လည်းထင်ရှားလာတယ်နောက်တစ်ခါတန်ထာနာသူ့ရဲ့ပုံသဏ္ဍာန်ပေါ့သူ့ရဲ့ပုံသဏ္ဍာန်လည်းပဲဟိုထင်ရှားလာတန်ထာနာပြီးတဲ့အခါကျတော့ဒိတာဟောဒိတာဆိုတာကတော့သူ့ရဲ့ဟိုအယတ်ဒေတာနေရာပေါ့နော် သူ့ရဲ့နေရာလည်းထင်ရှားလာတယ်ပัญจာတဲ့နေရာလည်းနောက်တစ်ခါကျတော့ဩကာသဩကာသဆိုသူ့ရဲ့တီရှိရာပေါ့အဲ့တော့ဒီနေရာမှာအဲ့ဒီဒိတာဆိုတဲ့ခန္ဓာကိုယ်အထက်ပိုင်းအောက်ပိုင်းလားဆိုတဲ့သူပိုင်းဖြတ်လိုက်တာဥပမာဆိုကြပါစို့ဒိတာဆိုတာခန္ဓာကိုယ်အထက်ပိုင်းဟိုဆံမင်းဆိုခန္ဓာကိုယ်အထက်ပိုင်းမှာရှိတယ် နောက်တစ်ခါအဲ့မှာကျတော့မှနောက်တစ်ခါဩကာသဩကာသဆိုသူ့ရဲ့တည်နေရာပေါ့တည်နေရာပြီးတဲ့အခါကျတော့ပရိစီတာသူ့ပိုင်းခြားထားတာပဲဥမာဆံမင်းဆိုဆံမင်းသူအခြားဟာနေမျိုးရှိပေါ့အဲအဲ့ဒါမျိုးဒါထင်ရှားအဲ့လိုထင်ရှားလို့ရှိရင်အဲဒါကိုတော့ဒါဟိုဟိုဘက်ကကိုစင်းတို့ပတိကူလာဘိုင်းကိုရောက်သွားတဲ့အခါကျတော့32ကုဋ္ဌာစရှုသုံးမှာတော့မှဆံမင်းဆိုဆံမင်းရှုလို့ရရင်ဒါလုံလောက်သို့သောအဲ့ရနေပတိကူလာဘိုင်းကိုကူပြီဆိုရင်တော့အဲ့ဒီဘိုင်းကိုဒါအောက်ကနိမိတ်လို့ခေါ်တယ်ဆံမင်းကိုကလည်းအယောင်အပြင်၎င်း ပုံသဏ္ဍာန်အပြင်၎င်းအရနေရာပိုင်းခြားအပြင်၎င်းသူ့ရဲ့တရှိရာအပြင်၎င်းအော်နောက်တကားပရိစီဒလို့ခေါ်တဲ့အပိုင်းခြားအဖြစ်တော့၎င်းအခြားကုဋ္ဌာသားတွေနဲ့မရောမချက်ပေါ့သူကသူပိုင်းပိုင်းခြားခြားလေးအပြင်သိပြီဆိုရင်ဒါကိုဥက္ကနိမိတ်လို့ခေါ်ပြီးတော့အဲ့ရနေပြီးတော့တဆင့်တက်ပြီးတော့တခါလေအဲ့ဒီကုဋ္ဌာသားပေါ့တစ်ခုလုံးပေါ့ဆံမင်ကိုကရှိတယ်ဆိုဆံမင်တစ်ခုလုံးကိုကြည့်ပြီးတော့ညွှန်ရှားဆက်စုပ်ပွဲအနေနဲ့ဒါနှလုံးသွင်းနိုင်ညံထဲမှာထင်းလာပြီဆိုရင်တော့ဒါကိုပရိပါကနိမိတ်လို့ခေါ်တယ်သူအဲ့လန်းကသွားရင်ဒီ ဟိုရင်ချာဆက်စုပ်ပေါ်နဲ့သွားရင်သူကအစ္စဒကိုရှုလို့ရှိရင်ဒါဥစဉ်တို့ပထမဇန်တိတာစိုက်နိုင်လမ်းပေါ့ဒါလည်းတမာတိအမထာလမ်းပဲအဲ့တော့ဒီဘိုင်းလေးဒီသူတော်ကောင်းတယောက်အတွက်တော့ဒါအကောင်းဆုံးပဲအကောင်းဆုံးဆိုတာဥစဉ်တို့ဒီညမှာခုနရင်ချာဆက်စုပ်ပေါ်ဖြစ်နေတာအတုဝကမ္မထန်ထဲမှာလည်းဒါထည့်ပြီးတော့ဒါတက်ရှိအတုဝဖြစ်နေတာရှုလို့ရတာပေါ့အဲ့တော့ဒီဘိုင်းဒီယောဂီတယောက်အတွက်အခွင့်အရေးတစ်ခုပဲဆိုတာကမိမိအစ္စဒ ဒီ32ကုဋ္ဌတာကိုရှုလိုက်တဲ့သူတော်ကောင်းမိမိအစ္စဒမှာရှိတဲ့ခုစံပင်မူးညင်းဆိုတဲ့ဒါကိုတစ်ခုချင်းတော့ကိုကကြိုးစားဆက်စားချင်းမှာတော့တကားတဲ့အကုန်လုံးဟိုစံပင်မွေးညင်းရတယ်ဟုတ်ကျင်ငယ်တိုင်အောင်ဒီလိုတော့ရှုလို့မရဘူးပေါ့အဲတထိုင်မှာတစ်လုံးတထိုင်မှာတစ်လုံးတထိုင်မှာတစ်လုံးဒီလိုလေးဖြည်းဖြည်းရှုရတယ်ရှုတဲ့အပိုင်းမှာတော့သူကတမာတိကြကြသွားရင်ဘာလို့ရတော့ဒါလည်းရှိ အကျုံးကဒီကုဋ္ဌတာတစ်ခုကိုတစ်ခုကိုကြည့်လိုက်လို့ရှိရင်စစချင်းမှာထင်းထင်းရှားမြင်ပြီးလို့ရှိရင်ဒါမမြင်တော့ဘူး ပျောက်သွားတာပေါ့တနည်းအားဖြင့်ညံထဲမှာမထင်ရှားတော့မထင်ရှားရင်ဘာလို့ရတော့မထင်ရှားရင်တမာတိပြန်ထူထောင်လိုက်ကိုအာနာပါနနဲ့သုရဒ္ဒန်ဒီရာပြီးသားဖြစ်တဲ့သူတော်ကောင်းဆိုတဲ့အတွက်ထူအာနာပါနကိုပဲသုရဒ္ဒန်ဒီတမာတိပြန်ထူထောင်ထူထောင်ပြီးတော့အဲ့သုရဒ္ဒန်မှာပဲအချိန်ကြာကြာလေးနေလိုက်ပေါ့တမာတိအားကောင်းတဲ့ဒီကောင်းပြီဆိုတော့မှတခါလေးဇမ္မထပြီးဒီကုဋ္ဌတာကိုပြန်ပြီးနှလုံးသွင်းဆင်ခြင်လိုက်အဲဆင်ခြင်လိုက်လို့ရှိရင်ဒါအလင်းရောင်ကအားကောင်းတဲ့အတွက်ကြောင့်ပြန်ပြီးကုဋ္ဌတာတွေကထင်ရှားတယ်ဒါကတော့တကယ်လက်တွေ့လုပ်တဲ့အပိုင်းမှာဒီအခက်အခဲလေးတွေတော့ရှိတာပေါ့အဲဒီနေရာမှာနောက်တစ်ခါကတော့ ပြောချင်တာကဦးဇင်းတို့ဘာလဲဆိုတော့တချို့ကကြတော့ဒီကုဋ္ဌန္တတွေကိုရှုတဲ့အခါမှာဟိုဇံမရဘဲနဲ့လည်းဦးဇင်းတို့ရှုလို့ရတယ်အဲ့တော့ဇံမရဘဲနဲ့လည်းဒီကုဋ္ဌန္တကရှုလို့ရတာဖြစ်တဲ့အတွက်ကြောင့်ကိုကဦးဇင်းတို့ဇံရတာကူတာဖြစ်လို့ဒီမှာဘာထပ်ပြီးတော့ယောဂီတွေမှာမေးခွန်းထွက်လာတော့ဆိုတော့ဒီကုဋ္ဌန္တကမ္မထံကဟိုဇံရပြီးမှရှုရတာလားဒီလိုလဲဒါမေးလာတာပေါ့အဲ့တော့ဦးဇင်းတို့ဇံမရပဲရှုရတဲ့အပိုင်းနေဇံမရပဲနဲ့လည်းဒီကုဋ္ဌန္တကိုရှုလို့ရတယ် အတော့ဇံမရပဲနဲ့ရှုတဲ့အပိုင်းမှာတော့သူကဘာလို့လဲဆိုတော့အာဂုံနှုတ်တိုက်ကိုဦးစားပေးရအာဂုံနှုတ်တိုက်ကနေစပြီးတော့သူကကြည်အောင်ပေါ့အဲဇံမင်းကနေကျင်ငယ်ကျင်ကနေဇံမင်းဒီလိုတော့လျှောက်သွားသွားသွားကြည်ပြီးဆိုတော့မှတစင်းချင်းသူကသူကတော့အချိန်ကြာတာပေါ့ဒီမှာတော့ကိုကညံတဲ့တကားတဲ့ဟိုတမာတိကကြောင့်ဖြစ်တဲ့လင်းအောင်ကြီးရဲ့အကူအညီကိုယူပြီးရှုတဲ့အတွက်ကြောင့်သူကတော့တခုချင်းကြီးကိုတခါတည်းသွားလို့ရတယ်ဒါကတော့ဟိုစစချင်းကုထာတာကမ္မဋ္ဌာန်းကိုအားထုတ်တဲ့သူတော်ကောင်းနဲ့ဒီလိုတမာတိကို တမာရီတခုအောင်မြင်မြင်ရပြီးမှဒီကုဋ္ဌာနာကမ္မထံကိုအထုတ်တဲ့သူတော်ကောင်းတွေကဒါကွာခြားချက်နဲ့အာသာကြီးအာနေချက်ပဲပေါ့အဲ့တော့ဒီဘိုင်းလေးကိုရှုလာလို့ခုလိုအစ္ဆဒကိုရပြီအစ္ဆဒ32ကုဋ္ဌာနာအလုံးကိုရှုလို့ရပြီဆိုတဲ့သူတော်ကောင်းကဘာတဆင့်တက်လို့ရလဲဆိုတော့ဗိဓာကိုရှုရအဲ့တော့ဗိဓာကိုရှုမယ်ဆိုတော့ဗိဓာရှုဘက်ကတော့စစာချင်းတို့နိစ္စရာကရှုရတာပေါ့နိစ္စရာကရှုတော့ဆိုကြပါစို့မိမိအစ္ဆဒမှာ32ကုဋ္ဌာနာဇံမင်းမူကြီးခြေလက်သက်သွားရေအသာအကျော်အယူရိုးရင်းချင်းကြောက်ကစသည်အပြင် အကုန်လုံးဒါဘုရားကရှုလို့ရပြီအစ္စဒမှာရှုလို့ရပြီဆိုတော့သူတော်ကောင်းဒီဒါဗိဓာကိုပြောင်းရှုဗိဓာကိုပြောင်းရှုနေအောင်ဆိုတော့ဘယ်ကစရှုအောင်ဆိုနီးတဲ့နေရာကစပြီးတော့မိမိနဲ့အနိစ္စဆုံးနေရာကစပြီးတော့ရှုရတာအဲ့တော့နိစ္စဆုံးဆိုဥမာတရားထိုင်တဲ့ခမ်းမမှာဆိုရင်အဲမိမိဒီတရားထိုင်တဲ့ခမ်းမရဲ့ရှေ့မှာနီးတဲ့အနိစ္စဆုံးသူကိုအောင်ယူပြီးတော့ရှုရတာပေါ့အဲ့တော့ဦးဇင်းတို့ဟိုတချို့ကြလဲတခါကြီးတခါကြီးတွေကမေးကြတယ်ကဲ၍မိမိရှေ့မှာ အထုတ်တဲ့လူမရှိဘူးတို့လုံးမလဲဆိုတဲ့ပြဿနာပေါ့ဒါဒါကတော့ဟိုနီးတဲ့နေရာဆိုတာကိုရှိရှိကိုရှိတက်တဲ့မှာရှိနေရမယ်လို့ဒီလိုပြောခြင်းတော့မဟုတ်ဘူးပေါ့မတော်တော်ရှိတက်တဲ့မှာရှိရင်တော့အောင်ယူလို့ကပို့ပြီးတော့ကောင်းတယ်ပေါ့ရှိရင်တော်တော်လည်းဒါဟာစကုဝิญญาမျက်စိနဲ့ကြည့်နေတာမဟုတ်ဘူးမနောဝิญญาစိတ်နဲ့ကြည့်နေတာဖြစ်တဲ့အတွက်ကျတော့နေတဲ့နေရာကိုအောင်ယူရင်းမှာရှေ့မှာပဲယူယူဘေးမှာပဲယူယူနောက်မှာပဲယူယူဒါကတော့အဆင်ပြေပါတယ်ကိုယ်နဲ့နေတဲ့နေရာပေါ့နေတဲ့နေရာကိုအောင်ယူတာအဆင်ပြေတာပဲကောင်းပြီအဲ့တော့ အကွေမိဣဇဒကို32ခေါ်တာတော့မောဆံမင်းကနေစပြီးတော့ဒီဟိုကျင်ငယ်အထိရှုလို့ရပြီဆိုတဲ့သူတော်ကောင်းကမလုပ်ရတော့ဆိုတော့ဒါဗိဒ္ဓကိုနဲ့နီးတဲ့နေရာပုံကူစရှုရှုလို့ရှိရင်အဲ့လိုပေါ့ဇံမင်းတလုံးရှုရပြီဆိုရင်မွေးညင်းခြေသက်လက်သက်သွားအရေးအတာအကျော်ယူယူရင်းချင်းဒီကြောက်ကံဟောနောက်ကနှလုံးအသက်အမြင့်အပြင်းနောက်တကအစိုးဥမဥသိအစာတိအစာအောင်ဥနာဟောနောက်တက တိကြည်တလိပ်ပြီးသွေးချွေအစီကေဟောနောကမျက်ရည်စီကြည်တတွေးနှံအစီကျင်ငယ်ဆိုပြီးတော့ဒါလေးတွေကိုတခုချင်းတော့ရှုရတယ်ရှုရတဲ့အပိုင်းမှာတော့ဟိုမှဆိုကြပါစို့ဦးဇင်းတို့ကဒီဆံမင်းလို့ရှုလို့ရှိရင်ဒါဆံမင်းကိုတော့ကုညာနဲ့မှထင်ရှားပါမှာတော့တလုံးတောင်းရှုရတယ်အဲ့ဒါအဲ့လိုမထင်ရှားဘဲနဲ့စာဆိုးဆိုလို့ဆိုရင်တော့အဲ့ဒါစုကမထမ်းမယ်ဖြစ်တယ်တဲ့ဦးဇင်းတို့ဟိုကျေးဇူးတော်ရှင်ဘောက်ဆရာတော်ကအမြဲတမ်းသူက ဒီအပိုင်းရောက်လာရင်ယောဂီတွေကိုပြောလို့ရှိဆိုကမ္မထတော့မဖြစ်စေနဲ့ဘာဖြစ်လို့ဆိုတော့သူကဟိုဆိုရင်တော့ဆံမင်းဆံမင်းကတော့ဆိုလို့ကရတာတိုးတော့ကိုညံထဲမှာဒီဆံမင်းဆိုတာကိုဟိုအပြင်မှာမြင်တယ်လို့ပေါ့ညံထဲမှာတနေကြလေးမြင်နေတဲ့အထိတော့ရှုရတယ်အဲ့လိုရပြီဆိုရင်ခုနမွေးချင်းပြောင်းရှုရပြီဆိုရင်ဒါခြေသက်လက်သက်ပြောင်းရှုပေါ့အဲ့လိုရှုပါရှုတဲ့အခါမှာဟိုနောက်ပိုင်းအထက်ရောက်လာခုနကဦးဇင်းတို့အသားတို့အကျော်တို့ယူတို့ယူရင်းချင်းတီတို့ကြောက်ကတ်ဒါလေးတွေကိုတစ်ခုချင်းတစ်ခုချင်းအစ်ဇက်တာမှမြင်အောင်ရှုသွားတယ် ကျွတ်သွားပြီးလို့ရှိရင်ဒါဗိဒ္ဓပြောင်းရှုတာဗိဒ္ဓမှာလည်းခုနလိုပေါ့နေသက်ရသူတော်ကောင်းတယောက်တဏ္ဍမှာစပြီးတော့အဲ32ခုထာတာကိုတခါတည်းတစ်လုံးစီတစ်လုံးစီရှုသွားလို့ဒါ32လုံးပြည့်ပြီဆိုတဲ့အခါကျတော့ဘာလို့ရတော့ဆိုတော့အိဇဒတလဲဗိဒ္ဓတလဲအိဇဒတလဲဗိဒ္ဓတလဲပြောင်းရှုရအဲ့လိုရှုလိုက်လို့ရှိရင်အဲ့မှာအိဇဒမှာလည်းတခါတည်းကြည့်လိုက်လို့ရှိရင်မိမိမှာချစ်လက်ကောင်းခါကြီးပြောက်ပြီး32ခုထာမှာအဆူဝေးကြီးပဲတခါကြီးတည်းရိုးရိုးလေးပဲကိုညံနဲ့မမြင်ခင်ပေါ့မှန်းစပြီးတော့ပဲကြည့်ကြည့် ဒါကလည်းမိမိအစ္စဒကိုကြည့်တယ်32ကောဋ္ဌတာအစုဝေးကြီးပဲ။ဩဘိဓကိုကြည့်လိုက်လို့ရှိတယ်ပဲ32ကောဋ္ဌတာအစုအဝေးကြီးပဲရှိတော့တယ်။အဲ့မှာကြတော့ခုနအမျိုးသားပဲအမျိုးသမီးပဲဆိုတာလည်းမရှိတော့ဘူး။လူပဲတလိဇံပဲအိမ်ကြောင်ပဲခွေးပဲဆိုတာလည်းမရှိတော့ဘူး။ဘိဓကိုတော့ခုနနေတော့တဖြည်းဖြည်းချင်းချဲ့ကြည့်ရတယ်။အဲ့တော့မှဘိဓကိုနိဒယပုဂ္ဂိုလ်တယောက်ကိုရပြီဆိုတဲ့သူတော်ကောင်းတယောက်ကဒါကလည်းအဲ့ကိုတရားထိုင်တဲ့နေရာဘုကုတကကြီးတွေကမိုက်တယ်မိမိတို့အိမ်မှာထိုင်မိမိတို့အိမ်မှာနေကြရတယောက်ကိုရှု ကျွတ်ရပြီဆိုရင်ဒီခါလေးနည်းနည်းလေးချဲ့ပြီးတော့အဲ2ယောက်3ယောက်4ယောက်အခုမိမိထင်ရှားတဲ့ဒီကကုန်ပြီဆိုရင်ကြားတဲ့အိမ်မွေးတရိတ်ဆန်လေးနဲ့ဒါတွေစက်ပြီးရှုလို့ရတာအဲ့လိုနဲ့တောင်းလျှောက်ဧရိယာကိုချဲ့ပြီးရှုသွားလို့ရှိရင်တကယ်ညာကတက်မြက်လာတဲ့အခါမှာတော့ तू ကဘယ်ပုံကူကိုပဲကောက်ပြီးကြည့်လိုက်ကြည့်လိုက်ဒီအာနာပါနနဲ့ကိုကအားထုတ်နေတာဖြစ်ခဲ့ရင်လည်း तू အာနာပါနသရုဒ္ဒဇန်သမာဓိလင်းအောင်ကြီးနဲ့ထိတွေ့သမျှပေါ့လင်းအောင်ကြီးနဲ့ထိတွေ့သမျှလို့ဒီနေရာမှာပြောတယ်အဲ့တော့ဒီနေရာမှာခက်ခဲတာလင်းအောင်ကြီးဆိုတဲ့စကားလေးကထပ်ပြီးပြောစရာရှိတယ် အဲ့တော့အလင်းရောင်မှာခုနက तू ကအာနာပါနပရိပါကနိမိတ်ကြောင့်ဖြစ်နေတဲ့အလင်းရောင်လည်းရှိတယ်နောက်တစ်ခါဒီစရုဒ္ဒဇံပေါ့စရုဒ္ဒဇံကိုရနေပြီဆိုတဲ့အတွက်ကြောင့်စရုဒ္ဒဇံကြောင့်ဒီခန္ဓာကိုယ်ရဲ့ဝိညာဉ်ပြတ်ပတ်ချာမှာဖြန့်ကျက်ပြီးကြာနေတဲ့လင်းရောင်လည်းရှိအဲ့တော့အဲ့အလင်းရောင်မှာဘယ်အလင်းရောင်ကိုသုံးအောင်မလဲဆိုတာကယောဂီကအဲ့လောက်ကြီးအဲ့ချိန်မှာတော့ तू ကဟိုစီစစ်နေကြအောင်တော့မလိုဘူးအဲ့လိုစီစစ်လိုက်လို့ရှိရင်ယောဂီကဟိုဝေဒီအလုံးမှာပေါ့ဟိုပို့ပြီးတော့ဟိုအာယုံဆိုင်မှုကနင်းသွား အဲ့တော့ဘာလို့လဲဆိုတော့ယောဂီကတော့သူကကိုအစ္ဆဒကိုစရှုပြီဆိုရင်ခုနအာနာပါနကိုစရုဒ္ဒဇံရလို့တမာရီအားကောင်းပြီဆိုဇာမထပြီးရတယ်ကိုခန္ဓာကိုယ်ကိုဘောကနေခြုံပြီးကြည့်တယ်လို့ပေါ့ညံနေကြည့်တာကြည့်ပြီးတော့အဲ့မှာရှိတဲ့ကုထာတာတစ်ခုချင်းစီတစ်ခုချင်းစီကိုလိုက်ရှုရအဲ့လိုရှုဆိုတော့ခုနဒီနမိတ်ရထားတဲ့သူတော်ကောင်ဘာလုပ်တတ်တုံးဆိုတော့အဲ့နမိတ်နဲ့သွားပြီးတော့သူကဒီစာမင်ဆိုစာမင်ကိုထိုးကြည့်အဲ့တော့ဓမ္မီနဲ့ပေါ့ဦးဇင်းတို့တဏှာကိုထိုးလိုက်လို့ဒီတစ်ခါဒီမှာအလင်းရောင်ကတိတ်အားကောင်းလို့ရှင်ပြာသွားတယ် အဲ့ချိန်မှာသူကဘာမှမမြင်ဘူးအလေးအောင်ကြီးတော့ရှိတယ်ဖြာကြတယ်ဒီကောင်လေးဆံမင်းဆိုတဲ့ဆံမင်းရှိရပေါ့ဥကောင်းလောက်ကိုလှမ်းပြီးတော့အာအောင်ယူလိုက်တယ်ဆိုအဲ့ဥကောင်းတစ်ခုလုံးကြီးကဒီကောင်လေးဖြူဖွေးပြီးတော့ဘာမှမတွေ့တော့သလိုဖြစ်သွားတယ်အဲဒါကအခက်အခဲတစ်ခုကြုံတတ်တာပေါ့အဲ့တော့အဲ့ကြလို့ချင်းယောဂီကဘာလာလာပြောတတ်တော့ဆိုတော့ဦးဇင်းတို့ဒီယောဂီကိုသင်ပေးတဲ့ကောင်ဘာမှမမြင်ဘူးဗျာဖြူဖွေးနေတာပဲဘာမှမမြင်ဘူးအဲ့ဆိုရင်ဥမာဆံမင်းမမြင်မွေးညင်းတို့ခြေသက်လက်သေးတို့တစ်ခုပြောင်းရှူကြည့်တာသူကဘယ်ကိုပဲရှူရှူအဲ့လိုပဲဖွေးပြီးတော့နေတော့တာအဲ့ဒါကဘာဖြစ်တာလဲဆိုတော့ ဒီယောဂီကဒီဒီနမိတ်ပေါ့နိမိတ်ဆိုတဲ့ဒီအလင်းအောင်နဲ့ထိုးပြီးတော့ကြည့်တဲ့သဘောပဲအဲ့တော့ဦးဇင်းတို့ဟိုအချို့အချို့ဟိုအာနာပါနာပိုင်းလေးစာတော့ဦးဇင်းတို့နမိတ်ပိုင်းလေးမှာနည်းနည်းပြောခဲ့တာလေးတခုရှိတယ်နမိတ်ကိုမှကစားပါနဲ့ဆိုနမိတ်ကအားကောင်းနေပြီဆိုရင်နမိတ်ကိုကစားပြီးတော့နမိတ်နဲ့ဆိုကြပါဆိုတနည်းအောင်ကိုလှမ်းပြီးတော့ကြည့်ချင်တယ်ဆိုဒီနမိတ်အလင်းအောင်နဲ့ထိုးဆိုင်ကြည့်မြင်ရတယ်ဆိုတဲ့ ဟိုနမိတ်ကစားတာလေဒါလေးနဲ့သွားပြီးနည်းနည်းသက်ဆိုင်ဒီမှာလည်းပဲသူကဒီနမိတ်ကတိတ်အားကောင်းနေတယ်ဆိုတဲ့အခါကျအဲ့အလင်းရောင်ငယ်ပေါ့အနာဘာနာပြိပကနမိတ်အလင်းရောင်ငယ်သွားပြီးတော့ထိုးပြီးတော့ကြည့်တတ်တယ်အဲ့လိုကြည့်လို့ရှိရင်တော့ဒီနေတဲ့နေရာကိုသွားပြီးအလင်းရောင်နဲ့ကပ်ပြီးထိုးကြည့်လိုက်လို့ရှိရင်ဦးဇင်းတို့ပြပြီးတော့ဘာမှဟိုမမြင်ရတဲ့သဘောလေးဒါရှိတတ်တယ်အဲ့တော့ယောဂီကိုအကြဦးဇင်းတို့ကသင်ပေးရတာတော့ဒီအလင်းရောင်နဲ့စူထိုးပြီးတော့စူးစိုက်ပြီးတော့မကြည့်ပါနဲ့အဲဒီခန္ဓာကိုယ်ဝိညာဉ်ပတ်ချာကိုဖြာပြီးကြနေတဲ့လင်းရောင်ကြီးရှိရဲအဲဒီလင်းရောင်ကြီးအောက်မှာပဲ မြင်ရတာကိုလိုက်ကြည့်ပါလို့ဘယ်လိုလေးတင်ပေးရအဲ့လိုနဲ့တင်ပေးရင်တော့ဦးဇင်းတို့ရေပုံရယောဂီတွေအများစုကအောင်မြင်ပါတယ်အဲ့လိုအောင်မြင်ခုနဗိဒ္ဓရှုခွက်ကြတယ်အဲ့ဒီတူပဲခုနနေဆက်ရဆိုရင်နေဆက်ရပုံကိုကိုလည်းတခါတည်းခုနလိုအလင်းရောင်နဲ့ကိုရှိတက်တဲ့ဆိုအဲ့ဒီကိုလှမ်းပြီးအလင်းရောင်နဲ့ထိုးကြည့်ရတာမျိုးမဟုတ်ဘူးကိုလင်းရောင်ကြီးကကိုကိုခန္ဓာကိုယ်ဝိညာဉ်ပတ်ချာမှာပြနေတဲ့လင်းရောင်ကြီးရှိတယ်အဲ့လင်းရောင်ကြီးကတပြေးပြေးလေးကိုကကိုရှုကျင်တဲ့နေရာလေးကိုဖြန့်ကျက်ပြီးတော့ရှုရတဲ့သဘောပါပဲအဲ့လိုရှုလိုက်လို့ရှိရင်တော့ခုနလင်းရောင်ကြီးနဲ့ထိတွေ့တဲ့ဒီပုံကို မှာသွားပြီးတော့အဲ့ဒီကုဋ္ဌာတာတွေပဲမြင်တယ်ပေါ့မြင်တစ်ချက်ချက် area ကိုချက်နောက်ဆုံးကျတော့အဲ့လို area ကိုချက်လိုက်လို့ချင်းဘာဖြစ်လာတော့ဆိုတဲ့အခါကျတော့အဲ့ဣဇဒကိုဒါဣဇဒဗိဒတော့အများနဲ့တွဲရှုနေတာပေါ့ဣဇဒရှုပြီးတော့ဗိဒကိုရှုမယ်ဆိုအဲ့လင်းအောင်ကြီးနဲ့ထိတွေ့တဲ့နေရာပေါ့ဒီလင်းအောင်ကြီးကိုမိမိကဖြန့်ကျက်ထားလိုက်တယ် အဲ့လင်းရောက်ညင်ညင်ထိတွေ့တဲ့နေရာမှာရှိတဲ့တတ်တော်ပါဆိုဘယ်တတ်တော်ပါပဲကြည်တယ်ကြည်တယ်ကိုကဒီကုဋ္ဌသာကိုရှုနေဇာမင်မွန်းကြီးခြေဆက်လက်သက်သွားအရေးဆိုတဲ့ဒီကုဋ္ဌသာ32ကုဋ္ဌသာလုံးကိုရှုနေနိုင်ပြီဆိုအဲ့32ကုဋ္ဌသာလုံးကိုတွေ့ထိလိုက်တဲ့လင်းရောက်ညင်ညင်တွေ့ထိလိုက်တဲ့တတ်တော်ပါတိုင်းဟာ32ကုဋ္ဌသာစုဝေးကြီးပဲရှိတော့တယ်32ကုဋ္ဌသာအစုဝေးပဲမြင်တော့တယ်အဲ့တော့အဲ့ဒီအချိန်မှာမိမိအဇာတာကိုရှုလိုက်လို့ရှိတယ်32ကုဋ္ဌသာအစုဝေးဗိဒ္ဓကိုရှုလိုက်လို့ရှိတယ်ဦးဇင်းတို့32ကုဋ္ဌသာအစုဝေးဆိုပြီးတော့ဒီလို32ကုဋ္ဌသာအစုဝေးပဲတွေ့ အဲ့လိုတွေးလိုက်တဲ့အခါမှာဘာစပြီးတော့ဖြစ်တယ်သူသူတော်ကောင်းတဲ့တဏ္ဍာမှာမိမိမိမိအေဇတာပေါ်မှာတွတာမမောနေဆိုတဲ့တဏှာတရားတွေကိုဒါဖယ်ရှားနိုင်အထုတူပဲဗိဒ္ဓမှာတွတာမမောတယ်ဆိုတဲ့တဏှာတရားတွေကိုထိုးခြင်းမှာဒါဖယ်ရှားဖို့ရအကောင်းဆုံးတော့လက်နဲ့တစ်ခုဖြစ်တယ်အဲဦးဇင်းတို့ဒီညမှာကျွန်တော်ဆရာသမားတဦးကအတွေ့အကြုံလေးအဲဦးဇင်းတို့ယောဂီတယောက်ပေါ့ယောဂီတယောက်ကဒီဦးဇင်းတို့ ဟိုတရားစခန်းဝင်တရားစခန်းဝင်တဲ့အခါကျတော့သူကဝင်တာကတော့သူ့ရည်ရွယ်ချက်ကဟိုအင်အောင်ရသားမပြုတ်ခင်ပေါ့အင်အောင်ရသားမပြုတ်ခင်ဆိုတော့ဒါတရားစခန်းကိုဝင်တဲ့သဘောပဲအဲတရားစခန်းတစ်လနှစ်လသုံးလေးလစသည်အပြင်ဝင်ပြီးတဲ့အခါအလုပ်တွေဘာတွေနားပြီးလို့ချင်းဒါမင်္ဂလာကိစ္စအစီအစဉ်ပဲဆိုတဲ့ရည်ရွယ်ချက်နဲ့ဒါဝင်လာတယ်။ဝင်လာတိုးတော်လဲပါရမီတေးကလည်းထိုင်လျောက်ပါပုံရတယ်ဒီသတ်မှတ်ထားတဲ့ဒီလာပိုင်းအတွင်းမှာပဲသူကအာနာပါနာကိုကောင်းကောင်းရှုနိုင်။ကောင်းကောင်းရှုနိုင်လို့အာနာပါနာသရုပ်ရဇံလောက်ဒီပေါက်တဲ့အခါကျတော့ သူ့အခြေအနေလည်းသိရင်တော့ဆရာသမားကလည်းဗာသင်ပေးလိုက်တော့ဆိုတော့ဒီကုဋ္ဌတာကမ္မထံကိုစပြီးဥတည်သင်ပေးလိုက်အဲ့တော့32ကုဋ္ဌတာကမ္မထံကိုခုနဒီပရိကူရပေါ့ရောရာဆက်စုပ်ပွဲအနေနဲ့ဒါအိဇဒဗေဒရှုခွက်ကိုသင်ပေးလိုက်သင်ပေးလိုက်တဲ့အခါကျတော့ပါရမီကလည်းရှိတော့ဒီ32ကုဋ္ဌတာကိုစနစ်တကျလည်းရှုတတ်ပြီဆိုတဲ့အခါကျတော့ဘာဖြစ်သွားတော့ဆိုတော့တခါလေအစီအစဉ်တွေအကုန်လုံးဖြစ်လိုက်နိုင်တယ်ဘာဖြစ်လိုက်နိုင်လဲနော်အစီအစဉ်ဖြစ်တော့ ငန်းကြီးဒကမာကြီးတွေကလည်းစီစဉ်ပြီးသားဖြစ်နေတော့ကတ်တော့ကတ်တာပဲဟုတ်လားဒီထဲမှာမစီစဉ်နေရတဲ့ပုံကိုယ်ကြီးရှိရင်အဲ့ဒါအစီစဉ်ဖြစ်နိုင်အောင်ဒီ32ခုရတာကမ္မဋ္ဌာန်းလေးကိုအမြန်မြန်ဆန်ဆန်နဲ့ကြိုးစားပြီးအထောက်ရင်တော့ဘာဖြစ်သွားနိုင်တော့အစီအစဉ်တွေပြတ်သွားမှာပဲအဲသို့မဟုတ်လို့အစီအစဉ်စီစဉ်မိသားပုံကိုယ်တွေကလည်းပဲမြန်မြန်စွန့်ညင်ရင်တော့မလုပ်ရမှာလို့ဒီကမ္မထံကိုမြန်မြန်အောင်ကြိုးစားပြီးတော့ဟုတ်ပလားအဲ့တော့ဦးဇင်းတို့တစ်ချိန်ပေါ့လေတရားစကန်တစ်ခုမှာအာဒကာကြီးနဲ့ဒကာမကြီးကနှစ်ယောက်လုံးပဲတရားဝင်ကြ ဝင်ကြတဲ့အခါကျတော့ဦးဇင်းတို့ကလည်းအလားဒီဟော့ကွက်ပိုင်းကိုဒီတချို့အဲ့ထဲမှာဒီပိုင်းလေးတွေရှုနေတယ်သူတော်ကောင်းတွေလည်းရှိရှုတဲ့အခါကျတော့အဲ့ဒီအားလေးတွေကိုတင်းပေးတင်းပေးနေနေသူတို့လည်းပေးကဝင်ဝင်နားထောင်ကြားကြားတဲ့အခါကျတော့ဒီလို32ကုဋ္ဌတာကိုရှုရင်မိမိအစ္ဆရာပေါ်မှာတွေ့တာမမောတဲ့တဏှာတရားတွေကိုပယ်ကွာနိုင်တယ်ဗိဒ္ဓမှာတွေ့တာမမောတဲ့တဏှာတရားတွေကိုပယ်ကွာနိုင်တယ်စသည်အပြင်ဒီပိုင်းလေးတွေကိုဦးဇင်းတို့ကတော်တော်လေးနာနာလေးဟောတဲ့ဟောပေးနေဟောပေးနေတဲ့အခါကျတော့ ဒကမကြီးကတခါလဲသူကဟိုစကားကလည်းသူကဟိုဟိုပြောတဲ့ဆိုတဲ့ရေးတယ်ပေါ့ပြောရတော့အရှင်မြတ်အဲ့ဒီ32ခုတတာကိုတကယ်ယူလို့ရှိရင်ဣဇဒဗိဒတော်တာမမောတဲ့တဏှာတရားတွေပယ်ကွာနိုင်တယ်ဆိုတော့တပြည့်လိုဒကာကြီးတွေပုံမှာလဲလွယ်လွယ်နဲ့ဒကာကြီးတွေကိုလည်းစွန့်နိုင်ပါအာစွန့်နိုင်တာဗောဒါစနစ်တရားယူရင်စွန့်နိုင်တယ်လို့ဒီလိုလဲဆိုတော့ဓမ္မကြီးကအဲ့ဆိုရင်တော့ဗျာတဲ့ဒီ32ခုတတာကိုမြန်မြန်ကြောက်အောင်ရှုကျင်တယ်ဗျာတဲ့ဒီဒကာကြီးတွေကိုစွန့်နေတော့ဟုတ်လား အဲ့လိုပြောတော့တခိုင်းနဲ့သူကခံချင်မှမဟုတ်တော့ဘူးမလားသူကလည်းတပည့်တော်လည်းပဲဟိုတွေးထားတယ်ဗျာတဲ့တခါတည်းဒီ32ကရသာရှုခွက်မှမရရင်တော့မပြောင်းလို့လို့တွေးထားတယ်ဟုတ်လားဆိုလိုရင်းကသူကလည်းအစွန့်တော့ခံထားမခဲ့ထားခဲ့ခြင်းမမရဘူးဟုတ်လားအဲ့တော့တခါကြီးတခါမကြီးစွန့်မဲ့ဆိုရင်တော့ကိုကအစွန့်ခံဘဝနဲ့ကြံခဲ့ခြင်းတာကိုကစွန့်သွားတဲ့ဘဝကိုအရင်ကူးခြင်းတာဒါကတော့ကိုယ့်ဘက်ကိုစဉ်းစားနော်ဒါတခါကြီးတခါကြီးဦးဇင်းတို့ရန်တိုက်ပေးတာတော့မဟုတ်ဘူးဟုတ်ပလားအဲတယောက်ယောက်ကဥသွားရင်တော့နောက်ကြတဲ့လူကကြံခဲ့ရမှာပဲဟုတ်ပလား ကျွန်တော်ရှေ့စကားနဲ့ပြောရင်တော့ဟိုကြံရစ်ဖြစ်မှာပဲဟုတ်မလားအဲ့တော့အဲဘသူကဥမလဲပေါ့ကိုယ့်ဘက်ကိုဥအောင်အောင်ကြိုးစားပြောချင်တာကအဲ့တော့ခုနယောဂီသူတော်ကောင်းဆိုရင်သူကဒါအတိတ်ဘဝကလည်းပါရမီလေးရထိုက်တဲ့အလျော်ဆိုတာရှိတယ်ရှိတဲ့အခါကျတော့ဒီ32ခုရတာကမ္မဋ္ဌာန်းလေးကိုဒီမှာလေးထူထောင်ပြီးတဲ့အခါ32ခုရတာကမ္မဋ္ဌာန်းကိုရှုတော့ခုနလိုပေါ့ဒီဟိုမင်္ဂလာဘွယ်ကိစ္စတွေပါဖြည့်ပြီးတော့နောက်ဆုံးတော့သာသနာပုံကိုဝင်နေဆိုတော့တို့ဒကာကြီးဒကာမကြီးဒီမှာစဉ်းစားကြည့်ပေါ့ဒါတည်ဝိပဿနာဘိုင်းကိုမရောက်သေးဘူး ကိုယ့်ဘက်ကနိဗ္ဗိဒဉာဏ်ပိုင်းသူတွေကညင်းကုတဲ့ဉာဏ်ဒီအပိုင်းတွေတဝေကဉာဏ်ပိုင်းတွေကိုအများကြီးမရောက်သေးပါဘူးသို့တော်လည်းဒီသမထဘိုင်းမှာနေမယ်ဒီဥစဉ်တော်သမထကမ္မဋ္ဌာန်းတွေကိုကြောင်းမလို့အရန်ကြီးသိပြီးတော့ဟိုပေါ့နော်ဟိုပေါ့ပေါ့တန်တန်နဲ့တော့မတွက်ဆသိဒီသမထကမ္မဋ္ဌာန်းတွေကိုစနစ်တကျဒါပွားများအထုတ်နိုင်တဲ့ပုံကိုဝေးသည်ထုတ်ခဲ့တဲ့တံဝေကညာတွေကိုလည်းရနိုင်ပါတယ်ဆိုတာဒါဒီနေရာမှာအတည်ပြတာအဲ့လိုတံဝေကညာရတော့ထိုသူတော်ကောင်းမှာခုန အိမ်အောင်ပြုအိမ်အောင်ပြုတားမိုးခြင်းဆိုတဲ့ဒီကိစ္စတွေအများကြီးငြိမ့်မသွားဘူးလားတို့တကယ်ရေးတဲ့ကမာကြီးငြိမ့်သွားတာပဲထို့အိမ်အောင်တားမိုးဆိုတဲ့ကိစ္စကြောင့်ဒါကြုံရမယ်ဒါဆင်းရဲဒုက္ခတွေကို तू ဒါတခါလေရှောင်ရှားပြီးသားဖြစ်မသွားဘူးလားဖြစ်သွားတယ်ဒါသည်ဒီသမဏကမ္မဋ္ဌာန်းထဲမှာကျုံးဝင်တဲ့ဥဒ္ဒနုဒီ32ကုဋ္ဌတာဆိုတဲ့ဒီကုဋ္ဌတာကမ္မဋ္ဌာန်းတွေကဒါပရိကူလာအတင်ညာရွှေချဆက်ဆက်ပဲပိုင်းတွေကဒါဥဒ္ဒနုဒါအခြေစုပြုသွားတာပဲဒါလေးတွေကိုလည်းဒါသဘောကျနှိမ့်ချစေခြင်းနဲ့ပေါ့တို့တခါကြီးဒီတက္ကမကြီး နောက်တစ်ခါတော့ဦးဇင်းတို့ဒီမှာတခါတဲ့ဒီကာကတာတတိနဲ့ပတ်သက်လို့ဘုရားရှင်ကဒီအင်္ဂုတ္တအင်္ဂုတ္တရနေကယ်မှာလည်းဒါများစွာချီးမွမ်းထားတာရှိတယ်။အဲဒီကိုတော့ဦးဇင်းတို့ဒါနောင်အလင်းသိရင်တော့ဒီကုဋ္ဌတာနဲ့ပတ်သက်လို့နောက်တစ်ပတ်တော့ဦးဇင်းတို့ဆက်ပြီးတော့ဟောမိလိမ့်ဟောကြားဖို့တော့ဦးဇင်းတို့ရည်ရွယ်ထားပါတယ်။ဒါအင်မတန်မှဒီအပိုင်းတွေကအာရချိနှက်စရာလည်းကောင်းတယ်သူတော်ကောင်းတယ်ဒါကြောင့်မလို့ဒီအာနာမနာကမ္မထံကိုလည်းပဲဦးဇင်းတို့ကစနစ်တကျလေးအားထုတ်လို့ရှိရင်ဒီသရုတ်တဇန်ဒီပေါက်သွားတဲ့သူတော်ကောင်းကကုဋ္ဌတာကမ္မထံကိုရှိရတာသူ့အတွက်ဘာမှမခက်ခဲဘူး အဲ့လိုသုဒ္ဓသာကမ္မထာတွေကိုခုလိုပေါ့ဆရာသမားနဲ့ဒါစနစ်တကျကပ်ပြီးတော့ရှုပွားသုံးသပ်လိုက်ပြန်ရင်လည်းပဲထိုသူတော်ကောင်းတွေအတွက်ကတော့ဒါအင်မတန်မှဒါတန်ဖိုးမဖြန့်နိုင်တဲ့ဒါဟိုတံဝေကညံနေနဲ့ပေါ့ဘောကဒီဒုက္ခတွေကနေလွတ်မြောက်နိုင်တဲ့အထိဒါကူးနိုင်တဲ့သဘောတဘာဝရှိအဲ့တော့ဒီညမှာဦးဇင်းတို့ဒီ32ခုထာတာကမ္မထာတွေကလည်းစနစ်တကျဟိုဦးဇင်းတို့စာပေမှာလည်းရှိသေးတယ်စနစ်တကျလည်းပဲဒါ ဟိုကြည်ညာကြိုးကိုအားထုတ်မယ်ဆိုရင်ဒါတကယ်ပေါင်းမြောင်နိုင်တဲ့ကမ္မထာနေဖြစ်တယ်။အဲ့ဒါနဲ့ပတ်သက်လို့ဦးဇင်းတို့ဟိုးတလောကတော့မေကွန်မေးတဲ့အထင်းမှာလူထင်နေဦးဇင်းတို့ပြောခဲ့ဘူးတာလေးတခုလည်းဒါဦးဇင်းတို့ထည့်ပြီးတော့နည်းနည်းပြောခြင်း။အဲ့လွန်ခဲ့တဲ့ဦးဇင်းတို့ဆယ်နှစ်ဝန်းကျင်လောက်ကပေါ့လေလွန်ခဲ့တဲ့ဆယ်နှစ်ဝန်းကျင်လောက်ကဦးဇင်းတို့တရားရိပ်သာတစ်ခုမှာတရားသွားပြီးအားထုတ်ကြတဲ့အခါအဲ့ဒီမှာဦးဇင်းတို့နဲ့အတူသွားတဲ့ဒီယောဂီတွေကပေါ့ဒကမာကြီးတယောက်ဆရာမတယောက်အဲသူကဘာဖြစ်တုံးဆိုတော့ဒီ ဟိုဝင်လေထွက်လေပဲစပြီးတော့သင်ပေးတာပေါ့နော်ဆရာတော်ကဝင်လေထွက်လေသင်ပေးတယ်ဝင်လေထွက်လေကိုသင်ပေးနေသူကအတိတ်ဘဝကဒီပါရမီလေးတွေတော်တန်ရှိခဲ့ပုံလို့ရအဲ့ခါကျတော့ဘာဖြစ်တုံဆိုတော့ဒီဝင်လေထွက်လေကိုမှတ်လိုက်လို့မကြခင်မှာပဲသူကတခါလေခန္ဓာကိုယ်ကြီးကိုတခါလေဘောကနေပြီးတော့စနိုင်းမီနဲ့ထိုးထားတယ်သူကမြင်ရတယ်မြင်ရတဲ့အခါကျတော့အဲ့ခန္ဓာကိုယ်ကြီးမှာတခါလေသူကကြည့်လိုက်လို့ရှိရင်ဒီခန္ဓာကိုယ်ထဲမှာဟို32ကုဋ္ဌတာကိုစနစ်တကျရှုတာမဟုတ်တဲ့အတွက်ကြောင့်ဒါ 32ခုဓာတာအနေနဲ့ပေါ့ပိုင်ပိုင်ခြားခြားနဲ့အကုန်လုံးကိုသိနေတာတော့မဟုတ်ဘူးသို့တော်သူကဒီခန္ဓာကိုယ်ကြီးကိုစရရဲ့ထိုးထားသလိုဖြစ်ပြီးအဲခန္ဓာကိုယ်ထဲမှာရှိတဲ့ခုနသွေးတွေလဲပတ်နေတာပေါ့အဲ့တော့ဦးဇင်းတို့32ခုဓာအသံမြင်မွင်းချင်းခြေသက်လက်သက်သွားအရေးအတအကျော်အရေးအတအကျော်ယူရင်အတအကျော်အရေးအတဆံမြင်မွင်းကြီးခြေသက်လက်သက်သွားအရေးအတအကျော်အယိုးယူရင်ရှင်ဒီကြောက်ကဆိုဖို့နောက်မှာမှာ တိကျတလိပ်ပြေသွေးချွေးဆိုပြီးဆိုတာပါတယ်တိကျတို့တလိပ်တို့ပြေတို့သွေးတို့ချွေးတို့ဆိုတာဒါ32ခုထပ်တာရှုွက်ထဲမှာအကျုံးဝင်တယ်ပေါ့အဲ့တော့ဒီဟိုယောဂီဓမ္မကြီးကဘာဖြစ်တုံဆိုဒီဝင်တွက်လင်းလေးကိုရှုတိုင်းမကြခင်မှာပဲခန္ဓာကိုယ်ကြီးကိုစရညေထိုးထားသလိုသူကကြီးပြီးတော့မြင်နေတယ်တဲ့မြင်ပြီးတဲ့အခါကျဘာဖြစ်တုံဆိုအဲ့မှာဒီသွေးတွေပေါ့သွေးတွေကိုတောက်ချောင်မြင်တာမြင်တော့အမျိုးသမီးတွေဖြစ်နေတော့သူကသွေးတွေမြင်တဲ့အခါကျတော့နည်းတော့ထိတ်လိုက်ထိတ်လိုက်တဲ့အခါကျတော့ဦးဇင်းတို့ဒီဇာတော်ကိုသွားပြီးတော့အကျိုးကြောင့်ရှောက်တာ ရောက်တဲ့အခါကျတော့ဆရာတော်ကတော့ဒီဘက်မှာသူကတော့ဝိပဿနာကိုဥတည်ပြီးတင်းပေးနေတဲ့ဆရာတော်ဖြစ်နေတဲ့အတွက်ကြောင့်ဆရာတော်ကဘာဖြစ်လို့ဆိုတော့အဲ့ဒီကိုနှလုံးမသွင်းပါနဲ့ဝင်လေထွက်လေကိုပဲဆက်ရှုပါဒီလိုဆရာတော်ကအတင်းပေးတယ်ပေါ့တင်းပေးတဲ့အခါကျတော့ဒီယောဂီဓမ္မကြီးကလည်းဒီဘက်တခါထပ်ပြီးတော့သူကဟိုနောက်တစ်ထိုင်ပြန်ရှုပြန်ရှုတော့လည်းအဲ့လိုပဲတစ်ထိုင်တရလုံးပေါ့တရလုံးရှုလိုက်တယ်ရှုရတဲ့အခါဝင်လေထွက်လေကိုရှုရှုရှုရှုမကြခင်မှာပဲခုနခန္ဓာကိုယ်ကြီးတစ်ခုလုံးကတခါလေဟိုစလိုက်မီးနဲ့ထိုးထားသလိုအဲ့မှာတခါလေဟိုကြိလိုက်ပြန်တော့လေဒီသွေးတွေပေါ့ အဲဒီလေဒီလိုသူတွေတော့ကျော်စီးစင်းနေတာကိုပဲသူကတွေ့တွေ့တဲ့အခါကျတော့သူကဦးဇင်းကိုလာလျှောက်ပြန်အဲ့တော့တော့ဦးဇင်းတို့ကလည်းယောဂီဖြစ်နေတော့ဦးဇင်းတို့နဲ့လည်းရင်းနှီးတဲ့အခါကျတော့အဲအရှင်များဒီလိုဖြစ်နေတယ်ဒီလိုလေဟိုဆက်ပြီးတော့မထိုင်ရတော့ဘူးဆက်တော့မထိုင်ရတော့ဘူးဆိုတော့ကဲအဲ့ဆိုလေသွားကြအောင်မေဆရာတော်ရှိဦးဇင်းတို့ဒါဆရာတော်ရှိသွားပြန်တယ်ဆရာတော်ရှိသွားပြီးအကျိုးကြောင်းလေးကဲရှောက်ဆိုတော့သူကလည်းသူ့အတွေ့အကြုံရှောက်တော့ဆရာတော်ကလည်းဟုတ်ပါတယ်ဒါကိစ္စမရှိဘူးကိစ္စမရှိတဲ့အတွက်ကြောင့်အဲ့ဒါကိုဘာမှနှလုံးမသွင်းပါနဲ့ဆိုပြီးတော့တခါ ဟိုနှစ်သိပ်ပြီးတော့ဒီဝင်လေထွက်လေတွေကိုပဲကြိုးစားမှတ်ပါအဲဒါလိုသင်ပေးသင်ပေးတဲ့အခါကျတကပြန်လာဒီလိုနဲ့သူကတရက်ကုန်းကနောက်တရက်ရှူပြန်တဲ့အခါကျလည်းဒီသွေးတွေပဲပြီးနောက်တော့သူလုံးလုံးမရှူရတော့ကြောက်လဲကြောက်ကြောက်တဲ့အခါကျဦးဇင်းတို့ဒါပြောပြီးနောက်ဆုံးတော့တရားစခန်းကထွက်သွားတယ်တဘောတရားစခန်းကထွက်သွားတာပေါ့အဲဒါလေးကတော့အတွေ့အကြုံဒါကြောင့်မလို့ဦးဇင်းတို့ဒီသမဏကမ္မဋ္ဌာန်းတွေကိုအားထုတ်တဲ့အခါမှာလည်းစနစ်တကျလေးအားထုတ်ပြီးတော့တည်တည်ချာချာနဲ့ဆရာသမားတွေနဲ့ချင်းကပ်လေ့လာခြင်းကတော့ပို့ပြီးတော့ကျေးဇူးလည်းများတယ် မိမိတို့အတွက်လည်းတကယ်ကိုတန်ဖိုးရှိတယ်မဟုတ်လို့ရှိရင်တော့ဒီကလေးမှာဦးဇင်းတို့အဲခုနယောဂီမျိုးဆိုတာဦးဇင်းတို့ဒါအတိတ်ကထိုက်တဲ့ပါရမီဒါရှိခဲ့ကြပါတိုက်တဲ့ပါရမီလေးရှိခဲ့လို့ဒါဒီဘဝမှာတိတံကုဋ္ဌာတာကြီးကိုကုဋ္ဌာတာကမ္မဋ္ဌံကိုအာမထုတ်ဝေမြင်နေတဲ့အချိန်မှာအကယ်၍မြတ်ဦးဇင်းတို့အခုချိန်ပြန်တွေးကြည့်ဒီဒီလမ်းကြောင်းလေးပေါ်ကိုတီးပြီးလိုက်လို့ရှိရင်32ကုဋ္ဌာတာကမ္မဋ္ဌံကဒီတွားလိုက်လို့ရှိတယ်ဒါထိုက်တဲ့အောင်မြင်မှုပေါင်းမြောက်မှုတွေရနိုင်တယ်လို့ဒီလိုလေးတော့ဦးဇင်းတို့တွေးမိတာပေါ့စဉ်စဉ်ကျင်မိကဲကောင်းပြီဒါကြောင့်မို့လို့ ကုဋ္ဌာသကမ္မထံကိုစနစ်တကျအားထုတ်လို့ရှိရင်ဒုကုဋ္ဌာသကမ္မထံကလည်းမိမိတို့ကိုများစွာသောတတိတံဝေကတွေကိုရစေတယ်လို့ဒီလိုသဘောကျနှိမ့်ချိုက်ပြီးတော့ဒါအာနာပါနာကမ္မထံကိုစနစ်တကျအောင်မြင်တဲ့သူတော်ကောင်းများသည့်32ကုဋ္ဌာသကမ္မထံနဲ့တမာရီစကံကိုတဆင့်တက်ပြီးတော့ကုနိုင်တယ်ကုနိုင်အောင်လည်းမိမိတို့ကိုယ်စီကိုယ်စီကြိုးစားအထုံနိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ရသတည်းအာဒီ သာဓုသာဓုပါဖျား